1334ခုနှစ်နန်းတကူလာဇန်73ရက်သင်ညာလောအားဖြင့်တော့သင်ညာ3ရက်ရှိတဲ့ငကတတိယနောက်ဆုံးနေ့ဖြစ်တဲ့စေနာကြီးကတော့တနာကြီးနဲ့45မိနစ်ဝိကျင်ကစပြီး ။နိုင်တဲ့နေ့ကဆောခဲ့တဲ့သောရဏဂုံတရားဆက်ပြီးတော့ဟောရ။ယောစာဗုဒ္ဓင်္စာဓမ္မင်္စာသံဃင်္စာတရဏံကတောသတ္တာရိအရိယသစ္စာမိသမ္မာပညာယပတ္တိဒုက္ခံဒုက္ခသမုပ္ပါဒံဒုက္ခသစ္စာအတိတ်ကမံ အရိယံသတ္တငိကမကံဒုက္ခပတမဂာမိနံဧတံဟောတရဏံခေမံဧတံတရဏမုဒ္ဓမံဧတံတရဏမာဂမသဗ္ဗဒုက္ခပမုစ္စတိမြတ်စွာဘုရားအဂိတတအမှုရှိတဲ့ရေသေးတွေကိုဟောတဲ့တရားရှိတိုင်းကလောကီတရဏဂုတ် ပါသွားပြီဘုသူရှင်များဆောက်တည်တဲ့လောကီတရဏကဆရာပြေပိုင်းကပြီးသွားခဲ့အခုနောက်ပိုင်းကတော့လောကုတ္တရဏကောင်ဟောနေရောဇာခြင်းသူကြီးကဗုဒ္ဓင်းစာမြတ်စွာဘုရားကိုလောဓမ္မစာတရားတော်ကိုလောသံဃာသံဃာတော်ကိုလောသရဏံကုသေယဟူ၍ကတော့ရှိကာဤဒီတရားမှာလောကီတရဏကို ဘုဒ္ဓဇင်နေဆောက်တည်နေတဲ့တရဏဂုံနဲ့ဒီနေ့ကပြောခဲ့တရဏဂုံ၄မျိုးအပြင်တစ်စီးအောင်စောင့်ကြောက်နေတဲ့ပုဂ္ဂိုလ်တွေဒီမှပဲပြည့်ကြားထဲမှာမပြည့်ဘူးတရားတရားတန်ခါအမောအများဆုံးအလေးအမြတ်ပြုနေတဲ့ကာလပါလုံးမပြည့်ဘူးအဲမယုံကြည်တာတွေပါလေဝင်လာလို့ကျင်တော့ညင်တော့တယ်လို့ဆိုရတယ် သေမပဲဖြစ်တယ်လုံးလုံးမပြတ်တဲ့တရဏဂုံကတော့လောကုတ္တရာတရဏဂုံအဲ့ဒါကဘာလို့ဆိုရင်သတ္တာရိရိယသစ္စာနိသမ္မပညာယပတ္တိသတ္တာရိလေးပါးကုန်သောအရိယသစ္စာနိအရိယရောတိယသောအမှန်တရားတို့ကိုသမ္မပညာယ မန္သာတိရဝိပဒနာအမန္သာတိသောမပညာဖြင့်သမပညာအမန္သာတိသောမပညာဖြင့်ပတ္တိမြင်၏အရိယာရသိရတဲ့သစ္စာလေးပါးမှန်တရားတွေကိုမှန်တိုင်းပြီးတဲ့အရိယာမပညာဖြင့်သိလို့ရှိရင်အဲ့ဒီတရဏကလောကုတ္တရဏကိုမပြတ်တော့ဘူး အောက်ထစ်ဆုံးအရင်သောတာပတ္တိမက္ကနဲ့ဒီကရဏဂုံကိစ္စပြီးသွားအဲထက်မဲ့၄ပါးဆင်းတဲ့ဟာတမဲ့ကြတော့ကိုကိစ္စတွေကုန်ပြီးတော့တာပါပဲသစ္စာ၄ပါးကိုအရိယာမဉ္ဇဏ်မြင်မှန်တိုင်းမြင်သစ္စာ၄ပါးမြင်တော့ဘယ်လိုမြင်လို့ဆိုရင်နိဗ္ဗာန်ပဲမြင်တာပါပဲအရိယာမကမြင်တော့နိဗ္ဗာန်ကိုပဲမြင်တယ် လောကုတ္တရဏုံကအာယုံအားဖြင့်နိဗ္ဗာန်ကိုအာရုံပြုတယ်ကိစ္စအားဖြင့်တော့ဘုရားတရားတန်ခါယရဏသုံးပါလုံးကိုယ်ကိုယ်ချင်းကိစ္စပြီးရယ်နိဗ္ဗာန်ကိုမျက်မှောက်မြင်လိုက်ပြီနဲ့တကြိမ်နဲ့ဘုရားတရားတန်ခါကိုယ်ကိုယ်ရှိကချင်းကိစ္စတခါတည်းပြီးတာတော့မပြတ်နိုင်တော့ဘူးအဲဒီသရဏဂုံဟာ သစ္စာကိုသိပြီးဖြစ်တဲ့အရိယာပုဂ္ဂိုလ်တို့တဏ္ဍာမှာပြည့်စုံတယ်အဲဒီနိဗ္ဗာန်မြင်အောင်ကနိဗ္ဗာန်ကစပြီးတော့ရှုရမလားဘာရှုရမလဲဆိုလို့ချင်းနိဗ္ဗာန်ကစရှုလို့ရမယ်ပြဘူးဒီကနိဗ္ဗာန်ကစရှုတာတွေရှိတယ်အဲဒါသူတို့ကစကားကြီးကြီးပြောတာပြောကြတယ်ဘယ်နဲ့ပြောတော့ဆိုတော့ဒုက္ခတွေရှုနေလို့ချင်းဒုက္ခတွေတွေ့နေမှာပဲ နိဗ္ဗာန်ရှုလိုက်မှနိဗ္ဗာန်တွေ့တယ်လို့ပြောတာဟုတ်တော့သူပြောတယ်လို့သူကလည်းဟုတ်တယ်လို့အောင်းမိကျင်လဲအောင်းမိမယ်လောကနဲ့လည်းနှိုင်းကျင်ကြည့်အောင်မှာပေါ့လောကမှာဉာဏ်ပင်ကြားတဲ့ဥစ္စာတွေဟာအထက်ဆုံးရှိတဲ့ဒီဒီဘွယ်ဒူးတွေရတဲ့အစဉ်တန်းဟာတော့အမြင့်ဆုံးအကောင်းဆုံးပဲအဲဒီကစပြီးတော့လုပ်လို့ရှိရင် ဖြစ်လို့ရှိရင်တော့သူကကောင်းတာတော့မဖြစ်ဘူးအဲ့ဒီကစပြီးတော့နောက်ဆုံးအစဉ်တန်းကနေပြီးသင်လို့လည်းဖြစ်တက်လို့လည်းမဖြစ်ဘူးနောက်ဆုံးကနေပြီးတော့ဒါမဖြစ်တဲ့ဥစ္စာကြီးဒီဝါရင်နေရာရင်ဆိုလို့ရှိရင်တတိဖြစ်အကောင်းဆုံးပဲတတိဖြစ်ကစပြီးတော့လို့လို့ဖြစ်တာမဟုတ်ဘူးနည်းနည်းချင်းကစသူကောင်းပြီးတော့လုံးဝပြည့်စုံစွာဆိုတာပြည့်စုံတယ်အဲဒီတော့ နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနိဗ္ဗာန်ကစရှိလို့တော့မဖြစ်ဘူးတဲ့ဘာဖြစ်လို့မဖြစ်တယ်ဆိုနိဗ္ဗာန်မသိတော့မဖြစ်တာပါပဲနိဗ္ဗာန်ကိုသိနိုင်တဲ့စိတ်ကပုထုဇဉ်သာနာမှာမရှိဘူးလို့ဆိုရမှာပဲရှိတာတွေကတစ်ကြိမ်ပဲရှိတယ်ဘယ်ကြမှာရှိတုံးဆိုတော့သောတာပတ္တိမက်ဖြစ်ခံနည်းသောတာပတ္တိမက်စိတ်ရဲ့ရှင်နာကကာယစိတ်ကလေးတစ်စိတ်တစ်စိတ်ပဲရှိတယ်ဘုဒ္ဓဘုစိတ်ခေါ်တယ် အဲ့ဒီစိတ်တစ်စိတ်ပဲနိဗ္ဗာန်အာပြုနိုင်တယ်ဒီစိတ်ကြီးကနိဗ္ဗာန်အာပြုနိုင်တယ်တကူမှမရှိဘူးအခုဒါနသီလကုသိုလ်ကောင်းမှုတွေပြုပြီးတော့နိဗ္ဗာန်မြင်မပြုရပါလို့ဤခုတောင်းနေတယ်ဒါတွေကနိဗ္ဗာန်အစစ်အာရုံပြုတာမဟုတ်ဘူးသို့တော်လည်းအဲ့ဒီဆုတောင်းတဲ့အနေအချင်းတော့အကျိုးပြီးပါတယ်နိဗ္ဗာန်ညီညွတ်လို့ကျင်နိဗ္ဗာန်အကျိုးကိုရနိုင်ပါတယ်သာဝေကျမ်းကဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်နိဗ္ဗာန်နဲ့ပြောနေကြတယ်အဲ့ဒါတွေလည်းပဲ နိဗ္ဗာန်အစစ်ကိုအာရုံပြုနိုင်တာမဟုတ်ဘူးနိဗ္ဗာန်ရဲ့ဂုဏ်တွေယူပြီးတော့ပြောနေရနိဗ္ဗာန်မှာအိုခြင်းမရှိနာခြင်းမရှိသိခြင်းမရှိယုံမရှိနာမရှိအစင်းရခါသိငြင်းရဲ့ဆိုမှန်တော့မှန်တယ်ဒီတိုင်းဟုတ်တော့ဟုတ်တယ်အဲတော့အဲ့ဒီနိဗ္ဗာန်ကဘယ်လိုဟာတော့ဆိုရင်ဝိရဏကပြီးထားတာမဟုတ်တော့နိဗ္ဗာန်နဲ့ညွှန်းညွှန်းကိုလေးကိုသဘောကျတယ်လို့နိဗ္ဗာန်ကြီးပြောကြညင်းကြခုံညနိဗ္ဗာန်ကညင်းလို့ခုံလို့ကမပြီးနိုင်ဘူး မသိတဲ့ပုဂ္ဂိုလ်တွေညင်းခုန်နေတာဘာမှမှန်မှမဟုတ်ဘူး။ကိုယ်တိုင်တွေ့လို့ကိုယ်တိုင်အားထုတ်လို့ကိုယ်တိုင်တွေ့မှဒီနိဗ္ဗာန်တရားကသိတာပဲ။ရေးကြည့်တာကိုယ်တိုင်တွေ့ဖို့ရေးကြည့်ပါ။အဲဒါကြောင့်အဲဒီနိဗ္ဗာန်ကအရိယာမဲ့ဖြစ်ခါနီးကိုယ်တဝူဆိုတဲ့စိတ်ကလေးတစ်ကြိမ်နဲ့ပဲနိဗ္ဗာန်အောင်ပြုနိုင်တယ်။ဒါကြောင့်နိဗ္ဗာန်အစပြုရှုလို့မဖြစ်ဘူးဆိုတာ ဒေသနာနိယစာပေကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေအကုန်လုံးသာတဏှီရဲပဲဘယ်သူမှအငင်းကုန်မရှိဘူးအဲစာပေမတတ်တဲ့ပုဂ္ဂိုလ်တွေကတော့ဘာမသိညာမသိနဲ့သူတို့သူတို့ကိုယ်တွေဆိုပြီးတော့ဟောကျင်လဲဟောနေတာကိုယ်တွေကိုတချို့လည်းတဲယုံတယ်ကိုယ်တွေလည်းတွေ့တဲ့တွေ့တယ်လည်းယုံရတာမဟုတ်ဘူးစာပေနဲ့လည်းညီယုံမှာဘုရားသာသနာတော်တွင်မှာတရားကျင့်သုံးတယ်ဆိုရင်ဘုရားတရားတော်နဲ့ညီမှပဲဘုရားသာသနာတော်တရားဖြစ်တာ ဘုရားသာသနာနဲ့မညီပဲနဲ့ကိုယ်တိုင်တွေ့နေတာတွေရှိတာပေါ့အဲဒီတွေ့တိုင်းတွေ့တိုင်းတွေကဘုရားအလိုတော်ကြညီတဲ့တရားကောင်းတွေမဟုတ်ဘူးအဲကိုယ်တိုင်လည်းတွေ့ရမယ်ဘုရားအလိုတော်ဒေသနာတော်နဲ့ညီရမယ်အဲဒါမှဘုရားအလိုတော်ကြပြင်းပြီးတော့အကျိုးရှိတယ်အဲဘုရားအလိုတော်ကြအားဖြင့်ဆိုလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြုခြင်းဒုက္ခသစ္စာတရားတွေရှိရတယ်อืม သစ္စာ၄ပါးရှိတယ်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာ၄ပါးရှိတယ်အဲ့ဒီသစ္စာ၄ပါးရှိတဲ့အနက်ကဒုက္ခနဲ့သမုဒိယကလောကီသစ္စာခေါ်တယ်ဝိသစ္စာဝိထဲမှာအတွင်းဝင်တဲ့သစ္စာဝိထဲကအမှန်တရားနှစ်ခုနိရောဓသစ္စာနဲ့မေဃသစ္စာကတော့ဝိဝတ္တသစ္စာဝိကင်းရဝိကင်းရကဝိကင်းတဲ့အပိုင်းကသစ္စာဝိလေးပါးမှာထွံ့မြောက်ဝိသင်းရမှာထွံ့မြောက်တဲ့ သစ္စာပဲဝိထဲမပါဝင်လောကုတ္တရာသစ္စာနှစ်ပါးလောကီသစ္စာကဒုက္ခနဲ့သမှုရိယာလောကုတ္တရာသစ္စာကနိရောဓနဲ့မက္ခအဲ့ဒါလေးမှတ်တာဒုက္ခသစ္စာသမှုရသစ္စာကိုလောကီသစ္စာကိုခေါ်သည်နိရောဓသစ္စာမက္ခသစ္စာလောကုတ္တရာသစ္စာကိုခေါ်သည် ကဲဆိုလိုက်ဥမပဲသိချင်မှတ်မိပါအောင်နော်စာစာကြည့်မထိုင်နေကြတာမို့ဒုက္ခသစ္စာနှင့်သမုဒယသစ္စာကိုလောကီသစ္စာဟုခေါ်သည်နိရောဓသစ္စာနှင့်မေဃသစ္စာကိုလောကုတ္တသစ္စာဟုခေါ်သည်အဲ

လောဘုရားသစ္စာဝိပဿနာရှိရင်မဖြစ်ဘူးလေရှုလို့ဖြစ်လည်းမဖြစ်ဘူးကိုယ်လည်းမရှိဘူးမကြည့်တဲ့တရားမသိတဲ့တရားရမ်းပြီးတော့ရှုလို့ဖြစ်ကုန်မှဖြစ်နိုင်မယ်ဒီဥစ္စာဒုက္ခနဲ့သမုဒယနှစ်ပါးပဲရှိတယ်ပုထုဇဉ်တဏ္ဍာမှာဒုက္ခနဲ့သမုဒယနှစ်ပါးပဲရှိတယ်နိရောဓကအရိယာမဖြစ်တွေ့မြင်တဲ့အခါကျမှမှန်တိုင်းပြီးရမေဃဆိုတာကလည်းအရိယာမေဃသစ္စာဖြစ်တဲ့အချိန်မှာအဲ့ဒီမှာမေဃသစ္စာကအစ်စ်ကပေါ်လာ အဲဒီတော့သောသောပိုင်းကပုရုဇဉ်ပုဂ္ဂိုလ်တွေတဏ္ဍာမှာသင်ကြားရှိနေတာကဒုက္ခနဲ့သမုဒယနှစ်ခုရှိတာအဲဒီနှစ်ခုပဲရှိဖို့လိုတယ်အဲဒီထဲမှာလည်းဒုက္ခရှိဖို့လိုတာပါပဲဒုက္ခတရားတွေဒုက္ခထင်းနေလို့ခဲနေတာကွာဒုက္ခတရားတွေဒုက္ခမှန်ပြီးသွားလို့ရှိရင်အဲဒီတရားတွေသွန်လို့ပြီးတော့ဒုက္ခငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုအရိယာမဲ့ဖြင့်မျက်မှောက်ပြုပြီးတော့တွေ့မြင်သွားတယ်ဒါကြောင့်မို့ ဒုက္ခတရားတွေဆင်းရဲတရားတွေဆင်းရဲတရားမှအမှန်တိုင်း ပြီးအောင်လို့ရှုရတယ်အဲတချို့ပြောနေတာဆင်းရဲမှပြီးပြီးတာပဲဆင်းရဲမှပြီးတာကသုဒ္ဓသုဒ္ဓမယနဲ့ကြာကမြနဲ့မှတ်ပြီးတော့ပြီးတယ်ပညာပြီးနဲ့မပြီးသေးဘူးကိုယ်ပိုင်းကိုညာနဲ့ကိုဖောက်ထွင်းပြီးတော့ပြီးမှအဲတကယ်ကိုဆင်းရဲတယ်လည်းထင်မှတကယ်ဆင်းရဲခြင်းပြီးတော့တကယ်ကိုလည်းသွန့်ပြနိုင်မှအဲဒီမှာအဲဒါကြောင့် ဆင်းရဲတကယ်ထင်အောင်လို့ဆင်းရဲမှန်တွေကိုဆင်းရဲမှသိအောင်လို့ရှုရတယ်ဒုက္ခသစ္စာဘာတွေတော့ဆိုလို့ရှိရင်သာပြောနဲ့ပြောမယ်ဆိုရင်လွယ်ပါလေလောကီစိတ်80နဲ့တခုစေတသိက်90နဲ့2ခုရုပ်28ခုအဲ့ဒါ လောကီတရားတွေလည်းအဲဒီလောကီတရားတွေမှာစေတသိက်52ခုတွေကတဏှာလေးတစ်ခုနှုတ်ပြီးတော့ဉာဏ်တွေအကုန်လုံးဒုက္ခသစ္စာတွေအားကြောင့်ယုတ်ယုတ်က20နဲ့ရှိဘူးယုတ်ကတော့အကုန်လုံးပါပဲယုတ်တော့ရင်းကြံပြီးဒုက္ခသစ္စာကြီးတဲ့ယုတ်တရားဆိုလို့ရှိရင်အဲယုတ်အားလုံးစိတ်ကတော့လောကီစိတ်80နဲ့တစ်ခုသိနေခြင်းနဲ့စေတသိက်တရားတွေကတော့52ခုရှိတဲ့နယ်က တဏှာလောဘဆိုတဲ့တရားလေးနှုတ်ပြီးတော့ဉာဏ်နဲ့90နဲ့တခုအဲ့ဒီတရားတွေဟာဒုက္ခသစ္စာတွေပဲဒါတွေဟာဒုက္ခသစ္စာတွေတေဝမကံဘုံသုံးပါး၌ဖြစ်သောဝတ္တံဝတ္တရားသည်ဒုက္ခံဒုက္ခသစ္စာမိမိမတော်ငါကြားဆိုတော့ဘုံသုံးပါး၌ဖြစ်တဲ့တရားတွေတဲ့ဒါတွေကကာမဘုံ၌ဖြစ်တဲ့ရူပဘုံ၌ဖြစ်တဲ့အရူပဘုံ၌ဖြစ်တဲ့ယုတ်တရားတွေ အကုန်လုံးကာမထဲမှာတွန်းဝင်ပါတယ်နာတရားစိတ်စေတိတ်တရားတွေကတော့ကာမစိတ်94ခုအဲ့ဒီစေတိတ်တွေ90နဲ့တခုပေါ်တဏှာနှုတ်တော့အဲ့ပါဟာကာမဘုံနဲ့တွန်းဝင်တဲ့တရားတွေရူပဘုံနဲ့တွန်းဝင်တဲ့တရားကတော့ရူပဝဆရစိတ်စေတိတ်တွေရူပဝဆရစိတ်15ခု အဲ့ဒီမှာရှင်တဲ့စေတသိက်အများဆုံးဒီက30နဲ့5ခုရှိပါတယ်အများဆုံးတော့အဲ့ဒီတရားတွေဒါရူပဘုံနဲ့တွင်းဝင်တဲ့ဒုက္ခသစ္စာတရားတွေအာရူပဘုံနဲ့တွင်းဝင်တဲ့ဒုက္ခသစ္စာတရားတွေကအရူပစိတ်တွေကုသိုလ်လေးဝိပယ်လေးသိရလေး12ခုရှိပါတယ် အဲဒီမှာရှင်တဲ့စေတသိက်အဲဒါတွေကသူပဘုံနဲ့တွန်းဝင်တဲ့တရားတွေဒါတွေဒုက္ခသစ္စာတွေပဲဆင်းရဲတရားတွေပဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာယံခါကာမဘုံမှာဖြစ်အဲဒီကာမစိတ်54တဲ့ယုတ်တရားတွေပါဝင်ယံခါရူပဘုံမှာဖြစ်ရူပစိတ်စေတသိက်တွေပါဝင်ယံခါအရူပဘုံမှာဖြစ် အာယုပါစိစေတသိက်ပါအဲကာမဘုံဖြစ်ခိုက်လဲဒုက္ခသစ္စာပဲရူပဘုံဖြစ်ခိုက်လဲဒုက္ခသစ္စာအရူပဘုံဖြစ်ခိုက်လဲဒုက္ခသစ္စာကြီးတယ်ဖြစ်နေတာဒုက္ခဆင်းရဲတရားတွေကြီးတယ်ဒါကြောင့်ဒေဝကဘုံသုံးပါးနဲ့ဖြစ်နေတဲ့တရားတွေဟူသည်များဒုက္ခသစ္စာတရားတွေတဏှာသမုရောဘဝေတဏှာဆာလောင်တောင်းတာတော့စမ်းမဲ့ပါရသောတဏှာတွေသမုရောဒုက္ခဖြစ်ပွားကြောင့်သမုဒယသစ္စာတွေဘဝေဖြစ်၏ အဲဆာလောင်တောင်းတာတဲ့ဘာယာတတ်မဲ့တဲ့နှစ်သက်တဲ့တဏှာလေးရှိရဲ့တဲ့သူကြောင့်မို့ဒုက္ခတွေဖြစ်ရတယ်မြင်နိုင်ကြားတယ်နားနိုင်စားတယ်တွေးထီတိုင်းစိတ်ကူးစဉ်းစားကြံစီတိုင်း6မျိုးပါပဲခေါ်လိုက်လို့ရှိရင်အဲဒီဝိပဿနာတရားတွေက6မျိုးပဲဒုက္ခသစ္စာတရားတွေ6မျိုးပဲရှိတယ် အဲဒါတွေဒုက္ခတွေမြင်နိုင်မြင်နိုင်ဖြစ်ပြနေတဲ့တရားတွေဒုက္ခပဲကြားတိုင်းကြားတိုင်းနားတိုင်းစားတိုင်းဒုတိယတိုင်းသိကုသနာကြစီတိုင်းဓွားကြောက်ပါဖြစ်ပေါ်လာတဲ့တရားတွေဟာပြည့်သွားပါကြီးတဲ့ဘယ်မှတည်နေတာမရှိဘူးမြင်တာလည်းမြင်ပြီးပြည့်တာပဲမြင်ပြီးရင်မကြည့်တော့ဘူးကြားတာလည်းကြားပြီးတော့ပြည့်သွားတာပဲအဲ့ဒါတော့သိတင်ကြားတယ်ကြားတယ်အဲ့ဒါ နာတာလည်းနာမိပြက်သွားတာပဲစားတာလည်းစားပြီးပြီးရတာလည်းပေါ်ပြီးပြက်သွားတာလည်းထင်ကြပါရဲ့သူကအဲတွေ့ထိတာလည်းလည်းတွေ့ထိလေးတွေဟိုကတွေ့တဲ့ဒီကထိတဲ့ဒီကထိတဲ့ဟိုကထိလိုက်နေတာလေးတွေထိပြီးပျောက်ပျောက်သွားတာကြီးတယ်ပဲမြဲကြည်နာကြည့်စိတ်ကူးစဉ်းစားကြံနေတာတွေလည်းကသူထင်ရှားတာပဲစိတ်ကူးရဲ့စိတ်ကူးရဲ့စိတ်ကူးလေးတွေအဲတမျိုးပြီးတမျိုးပြောင်းလဲနေတာပဲအသေးသေးကြီးတယ်ပဲအဲဖြစ်ပြီးပျောက်သွားတာကြီးတယ်ပဲအဲဒါမြဲကြည်နာကြည့်ဘူးဒါကြောင့်ဗျာဒီ ဒုက္ခတွေတဲ့ပြင်းမှုပြင်းမှုကမြဲမပြတ်နှိမ့်ဆက်နေတော့ကြဒုက္ခတရားတွေပဲအဲ့ဒါတွေဖြစ်ပြနေတယ်လို့မထင်တဲ့ပုဂ္ဂိုလ်ဒုက္ခတွေချမ်းသာပဲထင်တယ်အဲမြင်တာတွေနဲ့ကြားတာတွေနဲ့နာနာစားပြီးတာဒုတိယသိကုသနာကြံစီတာတွေနဲ့ရှင်းအောင်ဆက်ပြီးတော့တယောက်တည်းထင်နေတာကိုတစ်သက်လုံးတစ်ဘဝလုံးမြင်လာတာတွေကြားလာတာတွေဒုတိယလာတာတွေသိကုသနာကြံစီလာတာတွေအကုန်လုံးဒါတွေပေါင်းပြီးတယောက်တည်းလောက်တာ ဖြစ်တယ်ပြည့်တယ်လို့မှမထင်ပဲအသေးသေးဖြစ်လာတယ်ဖြစ်ပြီးတော့ပျောက်သွားတယ်ဒီလိုကမသိဘူးငါတယောက်တည်းကနေပြီးမြင်တဲ့ခါမြင်တဲ့ကြားတဲ့ခါကြားလိုက်စဉ်းစားတဲ့ခါစဉ်းစားလိုက်ငါတယောက်တည်းပဲလို့အဲဒီထဲမှာအကောင်းတာလေးတွေမြင်ရကောင်းတာလေးတွေကြားအကောင်းလေးတွေနဲ့တွေ့တဲ့အခါကောင်းတယ်ကောင်းနေမျက်နှာပြည့်ရင်မျက်နှာကောင်းတယ်ယခုလည်းမျက်နှာကောင်းတယ်နောင်လည်းကြောင်းကြည့်ရင်မျက်နှာကောင်းတယ်မျက်နှာကောင်းအောင်ကြိုးစားနေကြတာသူစားအဲဒီ ဒုက္ခတွေကိုချမ်းသာတွေဒုက္ခတွေထင်ပြီးတော့အကောင်းတွေထင်ပြီးဒါနှစ်သက်ဗမှုရသစ္စာတဲ့အဲဒီတော့ဒါနှစ်သက်နေတဲ့အတွက်ကြောင့်တဘွားပြီးတဘွားသက္ကတကဖြစ်နေရတာဒီမြင်မှုကြားမှုနားမှုစားမှုတွေဒါနှစ်သက်မှုရှိနေတဲ့ညကာလပါလုံးဘဝရင်ထဖြစ်မှာပဲအဲကာမဂုဏ်အာယုန်နဲ့နှစ်သက်နေတဲ့ညကာလပါလုံးကာမဘုံတွေကမလို့ယူပဗြဟ္မာဖြစ်ပြီးဗြဟ္မာဘဝ ယမဇန်တရားတွေသာနှစ်တဲ့နေမြကာလပါလုံးယူပါဘွားကမလုံးအာယုပတရားတွေကသာနှစ်တဲ့နေမြကာလပါလုံးအဲ့ဒီကမလို့ဘုံ31မှာဒီလိုလဲနေပါရနှစ်သက်မှုလေးရှိနေတဲ့ကာလပါလုံးမလို့ဘူးတဲ့ပါရနှစ်သက်မှုကလည်းရှိနေတာပဲအောက်တိဆုံးကိုယ်ကိုယ်လေးအနေနဲ့ပါရနေတာရှိနေတာပဲမြင်လိုက်ကြားလိုက်စိတ်ကူးလိုက်အဲဒီဥစ္စာလေးတွေကငါပဲဆိုပြီးငါအနေနဲ့တင်မှာ တာနစ်တဲ့မှုတွေရှိတယ်အဲဒီတာနစ်တဲ့မှုတွေရှိနေတဲ့ကာလပါလုံးဒီကနေ့မှာတခုခုဆွဲလာပြီးတော့သေးတယ်ဒီကနေ့မှာကာနဲ့ကာမနမိတ်တွေဂတိနမိတ်တွေလုံးမရှိတယ်ကံဆိုတာကိုပြုထားတဲ့အမှုပဲယခုမြင်မှဘဝပြုထားတာလည်းရှိတဲ့ရှိသောဘဝပြုခဲ့တာလည်းရှိတယ်ကာမနမိတ်ဆိုတာအဲဒီအမှုပြုစဉ်ကာလတုန်းကအာယုန်နမိတ်တွေပဲ

လူဖြစ်မယ်ဆိုလူဘဝအခြေအနေနတ်ဖြစ်မယ်ဆိုနတ်ဘဝအခြေအနေငရဲဖြစ်မယ်ဆိုငရဲဘဝအခြေအနေတွေအိမ်မက်မဲ့တယ်လားပေါ်တယ်ချောက်လို့မရဘူးတဲ့ညသာပြဥပမာပေးတာညနေဆောင်ကြလို့ချင်းတောင်ရည်ကြီးတွေတောင်ကြီးတွေကနေအရေးကြီးရှေးရှည်လာတယ်နေကနှိမ့်သွားတော့အရေးကရှေးရှည်လာနေပေါ်ပြတ်ပြီးရှေးလာအဲ့ဒါလိုပဲတဲ့ဒီကနေ့ကြလို့ချင်းချင်း ကုသိုလ်ကံနဲ့ဆိုင်တဲ့အာရုံနမိတ်တွေအကုသိုလ်ကံနဲ့ဆိုင်တဲ့အာရုံနမိတ်တွေကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကကုသိုလ်ကံနဲ့ဆိုင်တဲ့အာရုံနမိတ်တွေကတခါလဲသွားမို့ဖုံးအုပ်လာဖယ်ပြလို့မရဘူးဖြောက်ပြလို့မရဘူးအကုသိုလ်အကြည့်တဲ့ပုဂ္ဂိုလ်အကုသိုလ်ကအာရုံနမိတ်တွေသွားမို့ဖြီးစည်းလာဖြောက်ပြလို့မရဘူးအဲဒီအာရုံနမိတ်တွေဆွဲလာပြီးတော့ပြေသွားတာသေသွားတဲ့အခါကာလကြအဲ့ဒီအာရုံနမိတ်ဆွဲပြီးစိတ်ကလေးပြည့်ဖြစ်သွားတာပဲ အဲစိတ်ကလေးတစ်ပြည့်တော့စိတ်ဖြစ်ရင်ယုံလည်းပဲဖြစ်တယ်စိတ်နဲ့ယုံနဲ့တွဲရပဲဖြစ်တယ်ယုံမပါဘဲနဲ့မဟုတ်မိဝါနဲ့ပြည့်တဲ့နေတဲ့ပုဂ္ဂိုလ်စဉ်ကလရည်ကြီးရုပ်မှီပြီးတော့အဲစိတ်ကလေးဖြစ်ဥပပပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဒီနေ့ကပြောတဲ့အတိုင်းဒီကတော့ကံကြောင့်စိတ်ရောယုံရောဟာအကုန်လုံးအပြည့်စုံနာသားကြီးနာသမီးတွေနဲ့အပြည့်စုံဖြစ်သွားတာ ရုပ်ကလေးနည်းနည်းလေးမဟုတ်ဘူးပြည့်စုံတစ်ခုလုံးတစ်ကောင်တော့ပြည့်စုံဖြစ်သွားအဲဒီလိုဖြစ်ပြီးတော့စိတ်တရုပ်တွေဆက်ကဆက်ကဖြစ်နေတာတဘွားလုံးသွားရောအဲဒီတဘွားကဒီကနေ့ကြတော့လေဒီလိုပဲသူပြုထားတဲ့အမှုကံလေးတစ်ခုကပေါ်လာတယ်ကာမနိမိတ်ပေါ်လာတယ်ဒါကြောင့်ပြုပြီးမဲ့ဘဝကဂတိနိမိတ်ဆိုတာလာပြီးတော့ထင်တယ်အိမ်မက်မက်တို့ထင်တယ်အဲဒါဆွဲပြီးတော့သေးသွားတယ်ဘဝအပြင်မှာစိတ်တွေကလေးတစ်ခုဖြစ်ပြန်တယ်ဒီလိုကြီးတွေသွားနေတာဒါသာမယာကျင်းနေတဲ့ခေါ်တယ်အဲ့ဒါ ။ဘာဖြစ်လို့ဒီလိုဖြစ်ရတယ်လဲဆိုရင်ခင်မင်တွေ့တာတာယာမှုလေးရှိနေလို့တဲ့။မြင်ရကြရနာသတွေ့ထိရသိကုသနာကြံစီရဓဝါ၆ပါးအခုတွေ့နေတဲ့အာယုန်တွေအကောင်းတွေလို့အောင်းမိပြီးတော့အဲ့ဒါကြီးတာယာနေတာကိုအဲ့ဒီတာယာနေတော့ကိုဘဝတွေတခါတခါဖြစ်နေတာ။ဘာယာမှုရှိနေတဲ့ကာလပါလုံးဒီလိုဘဝတွေဆက်ပြီးတော့ဖြစ်နေဦးမှာပဲ။ဒါကြောင့်ဒနာကသမှုရသစ္စာ

ဒုက္ခထင်တာနဲ့လည်းပဲစဟလို့မရဘူးအဲ့ဒါကတော့တရုပ်ပဲကြွားတာအကြီးအတွက်မျှတယ်အဲအခုဝိပဿနာယောဂီတွေသိနိုင်တဲ့နည်းကတော့ဓဝါကြောက်ပါပါတဲ့မြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေးထီတိုင်းသိကုသနာကြံပြီးတိုင်းဓဝါကြောက်ပါကထင်ရှားပေါ်နေတဲ့တရားတွေယုံနဲ့နာဒုက္ခသစ္စာတရားတွေပဲမြင်တဲ့အခါဘာတွေပေါ်တယ်လဲဆိုရင် မျက်စိဆိုတာရှိရတယ်။ဒါကလေးမျက်စိထဲမှာမျက်စိအကြီးဆိုတာရှိရတယ်ဒီရုပ်။ဒါကလားမျက်နှာဝန်အလဲတော်မှာလူကြီးကလေးများထင်ရဌာနမျက်လွာရင်ခုနလွာရှိတယ်နဲ့အကုန်လုံးပြန့်နှံ့ပြီးတော့မျက်စိဒီရုပ်တွေပြီးရလို့ဆိုတယ်။ရှင်သာရိပုတ္တရာ

အဲဒီကနေပြီးသူတို့ကတော့အကျော်နဲ့ဆက်ပြီးတော့အုံနောက်ကျော်သွားပါသေးတယ်သူကအဲဒီကနေပြီးမြင်းနဲ့ဆိုပြီးတော့ဒီလိုယူဆကြအဲဒါမျက်စိအလယ်တဲ့တယ်အကြည်ယုတ်တယ်သက္ကုပ္ပတာရာအကြည်မျက်စိကြည်ကိုမှန်ပြီးတော့ကမျက်စိကြည်ယုတ်ရှိရဲ့ဒီကြည်ယုတ်မရှိလို့ရှိရင်မမြင်ဘူးဒီကြည်ယုတ်ပြက်သွားလို့ရှိရင်ဒီကြည်ယုတ်ဤတရားဖြစ်တဲ့ယုတ်ကြမ်းနေပြက်သွားလို့ရှိရင် မျက်စိကမမြင်တော့ဘူးဆရာဝန်တွေလည်းမကူနိုင်ဘူးတဲ့တချို့မျက်စိမုံနေတဲ့ပုဂ္ဂိုလ်ဆရာဝန်တွေပြကုနေရတဲ့အခါကျသူတို့မကူနိုင်ဘူးလို့ပြောတာလေအဲအတွင်းကအဲ့ဒါလေးပြက်နေပြီတဲ့မျက်စိကြည့်တရားဌာနလေးရုပ်လေးပြက်နေတယ်ကုလို့မရတော့ဘူးဆိုပြီးတော့မကူနိုင်တော့အဲ့ဒါလေးမပြက်သေးလို့ရှိရင်တော့ကုလို့ရတယ်အဲ့ဒါ မြင်တိုင်းမြင်တိုင်းဟာမျက်စိအကြည့်ရုပ်ရှိပြီသက္ခုဝိညာဉ်တရားဖြစ်တဲ့မျက်စိကြည့်ရုပ်ရှိပြီမျက်စိကြည့်ရုပ်ရှိမှမြင်ပြီတော့မြင်တယ်ဆိုလို့ရှိရင်မျက်စိကြည့်ရုပ်ရှိတယ်ဆိုတော့သူကပါသွားတယ်ဒါကနေပြီးမြင်အဲ့ဒီနေရာကနေပြီးမြင်တယ်ဘယ်နေရာကရတိတိကျကျတော့ညှို့ထုတ်တော်ပြောနေတယ်မျက်စိတွေကဒီကနေပြီးမြင်တယ်လို့ဒီလိုတော့သိတာအဲသက္ခုတာရခေါ်တယ်မျက်စိအကြည့်ရုပ်ကနေပြီးတော့ပြီးပြီးတော့အဲ့ဒီကမြင်မြင်ပြီးတဲ့မှုတွေဖြစ်သွားတယ်ဆိုတော့ မျက်စိကြည်ရုပ်ရှိတယ်မြင်ရတဲ့အခြင်းလည်းရှိတယ်မြင်ရတဲ့အခြင်းမရှိပဲနဲ့မဖြစ်နဲ့မြင်ရတဲ့အခြင်းကတော့ပေါ်ပါလားကိုယ်တဏ္ဍာမှာလည်းရှိသူတဏ္ဍာမှာလည်းရှိတတ္တဝါမဟုတ်တဲ့ဘိဓတောတောင်ရင်မြေစားရှိတဲ့တဏ္ဍာနေမှာလည်းရှိတယ်မနေရမစိုးပါပဲကောင်းငင်ကဒိန်နေအဲနေတို့လတို့စသည်ဖြင့်အခြင်းတွေမြင်ရအခြင်းဝတ္ထုတွေအများကြီးရှိပါတယ်မနာပေါ်ပါလားအဲ့ဒါတွေကလည်းသေဟောက်ကြောင်းလည်းဖြစ်နေတာပဲဗတိပုဂ္ဂိုလ်တွေနေရာချင်းတော့အဲ့ဒီမြင်ရတဲ့အရာဝတ္ထုတွေကလည်းမြဲတည်နေတယ်လို့ထင်နေတယ် မှန်စင်စစ်ကတော့အမျက်တင်တာဘာမှမရှိဘူးသူခိုက်တာနဲ့သူဆုံးဆုံပြီးတော့အသေးဟောင်းနဲ့ကြောင်းနေနေကြတာလေမျက်စိကြည့်ရုပ်ကလည်းဖြစ်မြင်စရာချင်းရုပ်ကလည်းဖြစ်သူတို့နှစ်ခုဆိုင်နေတဲ့အခါမှာမျက်စိထဲမှာအသေးခင်ပြီးတော့နှလုံးသွင်းမိတဲ့ပုဂ္ဂိုလ်မြင်သိမိတဲ့နှလုံးမသွင်းရင်လည်းမဖြစ်သေးဘူးနှလုံးသွင်းမှသွားမျက်စိဘက်ကနှလုံးမသွင်းမဲနဲ့တတိယဘက်ခူးဆိုင်နေတဲ့အခါမမြင်ဘူးကိုရှိရောက်နေမှမမြင်ဘူးနားကမှနားဆိုင်ပြီးနားထောင်နေအဲတခုခုကို အရေးကြီးတာတွေစဉ်းစားနေကဏ္ဍသင်္ချာတို့ဘာတို့ဘောလဲအဲ့ဒီအရေးကြီးတာတွေတွက်ချက်ပြီးတော့စည်ရင်းဒီအင်းဒီတစ်ခါလဲတွက်ချက်စဉ်းစားနေတဲ့အချိန်ရှင်နာလူရောက်လာဘူးမြင်တာမဟုတ်ဘူးသူကအဲ့ဒါနှလုံးသွင်းမှုလည်းရှိအောင်မှာတဲ့အဲနှလုံးသွင်းမှုလည်းရှိလို့ရှိရင်တော့မြင်သိမှုဖြစ်သွားတယ်တဲ့ပြီးတော့မြင်တယ်ဆိုတာဘာတွေရှိရမှာလဲဆိုလို့ရှိရင်မျက်စိဒီယောဒါအခြေခံပဲရှိရမှာမြင်စရာအချင်းယော ဒါရှိရမယ်နှစ်ခုနော်မျက်စိရဲ့အချင်းရဲ့ဟုတ်လားမြတ်စွာဘုရားဟောတော့အကြည်တွေပါတွေထည့်ဟောမနေပါဘူးသုတ္တန်ဒေသနာတော်မှာစက္ခုမျက်စိလိုပဲဟောထားတာပါပဲပြီးတော့မှကြတော့မှလည်းစက္ခုကတာတော်တို့ပါတော့ဟောပါတယ်အဲမျက်စိမျက်စိရုပ်အချင်းရုပ်မြင်သိတဲ့နာဒီသုံးခုရှိတာလေမြင်နေမြင်နေအဲ့ဒီသုံးခုပဲထင်ရှားနေတာပဲမျက်စိကြည့်ရဲမြင်ရတဲ့အချင်းကြည့်ရဲမြင်သိတာလည်းကြည့်ရဲ အဲ့ဒါလေးကမွေးတွေကပါလာတာလားမိဝမ်းတွေကပါလာတာလားဆိုတော့မဟုတ်ဘူးတဲ့အခုမှအသိဖြစ်တာတဲ့မျက်စိရုပ်ကလည်းအခုမှအသိဖြစ်တာပဲအရင်ကအဟောင်းနေမဟုတ်ဘူးမြင်ရတဲ့အခြင်းကလည်းအခုမှအသိပဲဟိုရှိကနှစ်ပေါင်းများစွာကရှိခဲ့တာမဟုတ်ဘူးအဲ့ဒါတော့နည်းနည်းထင်ရှားတယ်ဒါပဲလို့တော့ဆိုတော့တချို့ဟာတွေရှိကမှမရှိသေးပဲအခုမှပဲဥမာလျှက်စီလျှက်စီရောင်လေးနဲ့လက်သွားတာကတော့သိချင်ကြတယ်သူအခုမှပေါ်လာအစရှိကုန်မရှိသေးဘူး အဲဒီလိုဟာတွေအသေးသေးတွေသင်ကြားပါဆိုပြီးတော့မြင်သိတာလေးကဘာလို့ဆိုမြင်သိတာလေးကလည်းအခုမှဖြစ်တာအရင်ကရှိတာမဟုတ်ဘူးပဂရိပုဂ္ဂိုလ်တွေနေရခြင်းတော့အရင်ကရှိနေတဲ့ငါကပဲမြင်သွားတယ်လို့ဒီလိုထင်တယ်အဲဒါတယောက်တည်းပဲပုဂ္ဂိုလ်ကတောင်းကနေပြီးမြင်သိနေတယ်ဒီလိုထင်တယ်ဒီလိုမဟုတ်ဘူးသူကမြင်သိတာလေးကအခုမှဖြစ်တာအဲ့ဒါကိုအမှန်တည်းသိအောင်လို့ခုမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်ရှိရတာကိုဒေသနာဖြင့်တရားစပြီးတော့ဟောရတယ် ဒါပေမဲ့လို့မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်မှလို့ခဏမစဲဖြစ်ပြနေတဲ့သဘောပဲလို့သိတာကတော့မလွယ်ဘူးဒါတော့တော့ကိုမလွယ်ပါဘူးညာမထက်တဲ့ပုဂ္ဂိုလ်တွေသင်္ကညာဝိုင်းကြီးရချုပ်ပုဂ္ဂိုလ်တွေထင်တတ်ပါတယ်ညာသွားချင်းမထင်တာကပဲများပါတယ်ဒါပေမဲ့လို့ဒေသနာသင်တဲ့ခွန်ကြီးမှဒီလိုပဲဟောနေရဟိုစကိုင်းကဆရာကြီးတယောက်ကတော့ သင်တရားတဲ့မျက်စိကနေပြီးဟောလို့သိနေရမကြဘူးတဲ့လူတွေကသိမသိဘူးတဲ့သင်ကြားတဲ့တရားအစာဟောရင်ကောင်းတယ်တဲ့ဟုတ်တော့ဟုတ်တာပဲမျက်စိတရားအစာဟောတာကောင်းတာကောင်းတာဒါပေမဲ့လို့ဘုန်းကြီးကဒေသနာသင်နဲ့ပဲဟောနေရတာပဲအဲနောက်သူ့နေရာကြမှာပဲသူများများဟောရမယ်အဲဒါမျက်စိရဲ့အဆင်းရဲ့မြင်သိမှုရဲ့သုံးခုမြင်စေခဏနဲ့ဘာထင်ရှားသလဲဆိုရင် ဇာကမဖြေမယ်လို့နှုတ်ကတော့အဲစိတ်ထဲကတော့ဖြေကြတော့ဒီဥစ္စာမဖြေမညီဘူးဆိုလို့ဘုန်းကြီးကမမေးပါဘူးဥစ္စာမြင်စေခဏနဲ့ဘာတွေထင်ရှားသလဲဆိုလို့ရှိရင်မျက်စိထင်ရှားတယ်မြင်ရတဲ့အခြင်းထင်ရှားတယ်မြင်ပြီးတာထင်ရှားတယ်သုံးခုထင်ရှားတယ်ဒါနားလည်ထားရမှာဒါသိမခက်ပါဘူးလွယ်လွယ်ပါပဲမျက်စိကရုပ် မြင်ရတဲ့အခြင်းကယုတ်မြင်ပြီးတာကတော့နာမ်ယုတ်နဲ့နာယုတ်ဆိုတာအာယုံကိုမသိရတဲ့တရားအသေးသဘောပဲတုံးတဲ့ရောက်ခဲမြည်ကြီးကညာဘာမှမသိသလိုပဲအဲမျက်စိကလည်းသူ့သက်သက်နဲ့ဆိုရင်ဘာမှမသိဘူးမြင်သိမှုလေးလာမှအိပ်ကျော်နေတဲ့ခါလေးမျက်စိတော့မျက်စိရုပ်ကရှိနေတာပါပဲမမြင်ဘူးအဲလိုစိတ်မလာတော့သူကမြင်သိတဲ့စိတ်ကလေးမရှိတော့ အရှင်းဆိုတာကလည်းသူကဘာမှကိုမသိတော့ဘူးဒါတော့ထင်ရှားတယ်ရှင်းကတော့ဘာမှမသိဘူးကိုယ်တဏ္ဍသူတဏ္ဍမြင်ရတဲ့ရှင်းကဘာမှကိုမသိတော့မြင်ပြီးတာလေးကတော့သူကပြီးတာကိုမြင်ရတဲ့ရှင်းစီကိုသူကရောက်ရောက်သွားတယ်ပြီးပြီးသွားတယ်သူကနန္တရားနန်းဆိုတာပါဠိလိုကနာမဗမာလိုပြန်တော့နန်းဆိုပြီးတော့နာမကိုမာလေးအသက်လုပ်ပြီးတော့နန်းဆိုပြီးဗမာစကားလုပ်တာအဲသူတရနဲ့ကတော့ ညွတ်တတ်သွားရပြီနာမဆိုညွတ်တတ်အာယုန်စီကိုညွတ်တတ်အာယုန်စီကိုသွားရတယ်အာယုန်စီကိုစိတ်ညွတ်ပြီးတော့သွားရတယ်တရားသူကအာယုန်စီသွားနေတာပဲအဲမြင်နေဆိုရင်မြင်ရတဲ့စိတ်ကြီးသွားတာပဲဟိုအဝေးကြီးလာကြည့်အဝေးကြီးသွားတယ်ဒီမြင်တဲ့စိတ်ကအင်းအဝေးကြီးကြားတာလည်းဒီလိုပဲကြားတာသွားတာပဲ

မြင်သိုံမျှလေးကဝိညာဉ်ခန္ဓာတဲ့စိတ်ပဲတဲ့မြင်သိုံမျှကစိတ်စိတ်ဝိညာဉ်ခန္ဓာသူကတရားတစ်ခုမြင်လို့ကောင်းတာမကောင်းတာရှိတယ်အဲကောင်းတဲ့အာယုန်နဲ့မြင်တဲ့အခါကိုကြိုက်တဲ့အာယုန်နဲ့မြင်တဲ့အခါကောင်းသွားတာပေါ့ကိုမကြိုက်တဲ့အာယုန်နဲ့မြင်တဲ့အာယုန်မြင်တဲ့အခါမကောင်းဘူးအဲမြင်လို့ကောင်းတာမကောင်းတာကဝေဒနာတဲ့ခံစားမှုတဲ့ကောင်းသောခြင်းအပြင်ခံစားမကောင်းသောခြင်းခံစားတဲ့သဘောသူကတစ်မျိုးပဲတဲ့ မြင်ရတဲ့အာယုံမှတ်သားတဲ့သဘောလည်းပါတယ်ဒါကြောင့်မမိတာတစ်ခါမြင်ပြီးမှမိတာတဲ့အဲ့ဒါမှတ်သားတဲ့သဘောကပညာတဲ့ဉာဏ်ခန္ဓာလို့ခေါ်တယ်မြင်မှုဖြစ်အောင်ကြောင်းညာဆိုင်ပေးတဲ့သဘောတွေကသင်္ခါရတွေပြုမြင်မှုတွေဒါတွေလုံးဆိုလို့ရှိရင်မြင်အောင်စိတ်ဆော်နှလုံးသွင်းတဲ့ကြောင်းညာဆိုင်ပေးတဲ့မြင်အောင်ကြောင်းညာဆိုင်မှာပဲမြင်တယ်ကြောင်းညာမဆိုင်ရင်မမြင်ဘူးမြင်ရတဲ့အောင်နဲ့စိတ်နဲ့တွေ့သွားတယ် မြင်စရာအာယုံကိုနှလုံးသွင်းတယ်နှလုံးသွင်းမှုကလည်းရှိမှကြောင်းကြဆိုင်ပင်းမှာအဲ့ဒါတွေကသင်္ခါရတွေနောက်အပြည့်စုံဆိုလို့ရှိရင်တော့သူကနောက်လောဘတို့ဒေါသတို့မောဟတို့အလောဘအရောဒမောဟစသည်အကောင်းဆိုရင်အများကြီးပါနေပါလေမြညာကနေပြီးတော့သင်္ခါရခန္ဓာတရားတွေအဲ့ဒါမြင်ပြီးယုံကဝိညာဉ်နဲ့ခန္ဓာမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာ မြင်ရတဲ့အာယုံကိုမှတ်သားတာကသညခန္ဓာမြင်မှုဖြစ်အောင်လို့ကြောင်းညာစိုက်ပေးတယ်မြင်အောင်လို့ကြောင်းညာစိုက်ပေးတာကသင်္ခါရခန္ဓာဟောနာခန္ဓာ၄ပါးရတယ်ဘုရားမျက်စိကအသင်းမျက်စိနဲ့အသင်းကရုပ်ခန္ဓာမျက်စိကလည်းရုပ်အသင်းကလည်းရုပ်ရုပ်ခန္ဓာရုပ်ခန္ဓာနဲ့နာခန္ဓာ၄ပါးပေါင်းလိုက်ရင်အလုံးခန္ဓာ၅ပါးပဲမြင်နေနေတဲ့ခန္ဓာ၅ပါးကြီးဖြစ်နေ

မျက်စိရယ်မြင်ရတာရယ်ယုတ်တရားပဲဒုက္ခသစ္စာတရားပဲပြီးတော့မြင်ကနာဒုက္ခမြင်ပြီးရဆိုတာလေးကနာဒုက္ခသစ္စာတရားခေါ်လို့ရှိရင်ခန္ဓာနာခန္ဓာလေးပါးရတယ်ဒုက္ခသစ္စာတရားတွေသရုပ်ပေါ်အောင်လို့ဒီလိုဆောင်မကလေးလောက်ထားရတယ်။ဒါရင်ဆရာကမျက်စိမြင်ရမျက်စိမြင်ရရုပ်ဒုက္ခမြင်ကနာဒုက္ခမြင်ကနာဒုက္ခ ညာရုပ်ဒုက္ခမြင်ကနာဒုက္ခမျက်စိမြင်ညာရုပ်ဒုက္ခမြင်ကနာဒုက္ခ အဲ့ဒီဒုက္ခသစ္စာတရားကြီးရဲ့မျက်စိကရုပ်ဒုက္ခသစ္စာတရားမြင်ရတဲ့အခြင်းကလည်းရုပ်ဒုက္ခသစ္စာတရားမြင်ပြီးတာကလည်းနာဒုက္ခသစ္စာတရားဒီကနာဒုက္ခသစ္စာတရားမြင်ပြီးတာအသေးစိတ်ခေါ်လို့ရှိရင်နာခန္ဓာ၄ပါးပဲမြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာဒုက္ခသစ္စာတရားမြင်ရတဲ့အာယုံမှာမှတ်သားတဲ့သဘောကသင်္ညာခန္ဓာဒုက္ခသစ္စာတရားမြင်မှုဖြစ်အောင်အကြောင်းညာဆိုင်ပြီး အာထုတ်ပေးတဲ့သဘောကသင်္ခါရခန္ဓာသင်္ခါရဆိုအာထုတ်တာပေါ့မြင်ပြီးယုံများသဘောကဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးအဲဒါပေါင်းလိုက်လို့ရှိရင်ခန္ဓာ၅ပါးတဲ့မြင်စေခန္ဓာမှာခန္ဓာ၅ပါးဖြစ်ပြီးဒုက္ခသစ္စာတရားကြီးတဲ့ပဲဒီထဲမှာချမ်းသာမပါဘူးတဲ့ဘာကြောင့်လဲဆိုမြင်ပြီးရတယ်ပြောက်သွားတာပဲမြင်ပြီးမြင်ပြီးမြင်ပြီးဘာမှတည်နေတာမရှိဘူးအဲဒုက္ခသစ္စာတရားပဲ အဲကြားတာတွေတော့ကြောင့်လေကြားတဲ့ခိုက်တာမှာနာကြည့်ရရှိရတဲ့နာနာအတွင်းမှာမွေးမြူလေးတွေပေါက်နေတဲ့ဉာဏ်ဒါနပါဝင်ဉာဏ်မှာအဲဒီမှာနာကြည့်ရရှိရမွေးမြူလေးတွေဟိုကနေပေါ့ဝါလည်းတိုက်လေးတွေအဲဒီကနေပြီးတော့အတန်လေးတွေတိုက်ပြီးတော့နာအပါရရောက်တယ်အဲဒီကနေပြီးတော့ကြားပြီးမှုလေးအဲဒီကနေကြား အဲဒီနာအမွေးနူလေးတွေပါလေးတွေပြက်သွားလို့ရှိရင်လည်းမကြောက်ဘူးဟွာလက်တိုင်ပြက်သွားတယ်လို့အဲဒီမှာလည်းကြာကြာမှုကြည်တာလေးကနာယုတ်တရားတော့ထင်ရှားတယ်တော်တော်ကိုထင်ရှားတယ်ဒါကကြားတယ်ဆိုဒီနားတွေကကြားတယ်ကြာထင်ရှားတယ်လေကြာစဉ်းစားကြည့်နားကကြာအချို့ကြတော့အမှအထူးကောင်းတဲ့ပုဂ္ဂိုလ်များကြာ ညာဘက်ကကြားတယ်ဘယ်ဘက်ကကြားတာလဲကွဲပြီးတော့သူတို့ပြီးတယ်တော်တယ်သူဒီလိုပုံကိုယ်လည်းရှိတယ်ထူးကြတဲ့ပုံကိုယ်တခါညာဘက်ကကြားလိုက်တခါဘယ်ဘက်ကကြားလိုက်တခါညာဘက်ကကြားလိုက်တခါဘယ်ဘက်ကကြားဒီလိုကိုကွဲပြီးတော့ပြီးတယ်အဲဒါယာတိယာဌာနနာယုတ်ဒုက္ခသစ္စာပဲကြားစေရအပန်းအဲဒါကလည်းယုတ်ပဲကြားတဲ့အခါကလည်းဘာမှသူမသိတော့ဘူးဒီကလည်းပဲယုတ်ဒုက္ခသစ္စာတရားပဲ နားနှင့်ကြားရနားရယ်ကြားရတဲ့အပံရယ်ဒါကယုတ်တို့ပါတဲ့နားနှင့်ကြားရယုတ်တို့ပါကြားကနာဒုက္ခတဲ့ကြားပြီးတဲ့သဘောကနာမခန္ဓာ၄ပါးဒုက္ခသစ္စာတရားပဲခေါ်လို့ရှိရင်ဘုရားအတိုင်းပဲကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြားကြားတဲ့အာယုံကိုမှတ်သားတာကပညာခန္ဓာကြားအောင်လို့ကြောင်းရဆိုင်ပေးတာက

ကဲဆရာလည်းနာနှင့်ကြာရာနာနှင့်ကြာရာရုပ်ဒုက္ခရုပ်ဒုက္ခကြာကနံဒုက္ခကြာကနံ ယုဆိုတာဟာယုတ်လားနံလားတဲ့။ဒါကယုတ်ယုတ်တရားပဲ။ဒုက္ခသစ္စာပဲ။ဘာသစ္စာတော့ဆိုရင်ဒုက္ခသစ္စာ။ကြားရတဲ့ဘာယုတ်လားနံလားဆိုယုတ်တရားပဲ။ဘာသစ္စာတော့ဆိုရင်ဒုက္ခသစ္စာပဲ။အဲဒီသံမှုရထားရင်တို့ကရှင်းနိုင်တယ်အကုန်လုံးရှင်းနိုင်တယ်။နာနေကြားရယုတ်ဒုက္ခတဲ့ယုတ်တရားဒုက္ခသစ္စာကြီးရဲ့ကြားကနာတော့ကြားပြီးရဆိုတာက ယုတ်လားနာလားဆိုနန္တရားပဲဘာသစ္စာတော့ဒုက္ခသစ္စာပဲဒုက္ခသစ္စာဘုံလုံးဒုက္ခသစ္စာကြီးတယ်ဒုက္ခသစ္စာတော့မကြည့်ဘူးနဲ့အဲကြားကနာတော့အဲဒီကြားဆိုတာလေကြားသိတာလေဒီခွဲလိုက်လို့ရှိရင်နာခန္ဓာ၄ပါးရတယ်ဘာတွေတော့ဆိုရင်ကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာ ကြားတဲ့အတန်ကိုမှတ်သားတာကဒီနေ့ခါတာဒီငါမှတ်တယ်မှတ်တော့အတန်လေးတွေမှတ်မိနေတယ်လူတယောက်တယောက်ရဲ့အတန်ပြောင်းနေတယ်မတူဘူးအဲ့ဒါအတန်ကြားတာနဲ့သိတာပဲလူမမြင်သေးဘူးဆိုဝေးအတန်ကြားရင်သိတယ်ဘယ်သူပဲဆိုတာသိတယ်မှတ်မိတယ်ဆိုတာနားမှတ်ကောင်းတယ်ဘုန်းကြီးများကြမျက်စိတဲ့နားကပိုးပြီးမှတ်ကောင်းတယ်ဒီလိုထင်ရတယ်အဲလူတွေပါတယ်အမှတ်မရလို့ချင်းစကားပြောကြည့်ရတယ်စကားပြောတဲ့ခါကျတော့အတန်ကြားတော့မှအောင်ဘယ်သူပဲဆိုတာပေါ်လာတယ်ဆိုနားကမှတ်တယ် မျက်စိကတော့မကောင်းအဲကြားတဲ့တမ္မာပါဒကပညာခန္ဓာကြားအောင်လို့ကြောင်းညာဆိုင်သေးတာကသင်္ခါရခန္ဓာကြားပြီးုံများသဘောကဝိညာဉ်နဲ့ခန္ဓာဘာဝနာနဲ့ခန္ဓာ၄ပါးဒုက္ခသစ္စာတရားပဲအဲဒါလေးလည်းမှတ်မြော်ဆိုတော့မှတရားတစ်ပတ်ထင်ကြတယ်ပေါ့အင်း ရလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာရတဲ့အတန်ကိုမှတ်သားတာကပညာခန္ဓာရရအောင်ကြောင်းညာစိုက်တာကသင်္ခါရခန္ဓာရာတိယုံမြသဘောကဝိညာဉ်ခန္ဓာရာတိယုံမြသဘောက ကြားလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာကြားတဲ့သံဃောမှတ်သားတာကပညာခန္ဓာကြားရအောင်ကြောင့်ညစိုက်ပေးတာကသင်္ခါရခန္ဓာကြားသိယုံညသဘောကဝိညာဉ်နဲ့ခန္ဓာ ကောင်းငါခန္ဓာ၄ပါးဖြစ်သည်ဒီနေရာတွေလည်းမျိုးတူတွေပဲဒီဟာတရားနာကလည်းနဲ့သင်ကြားလို့အထူးပေါ်အောင်ပြောရအဲနာကကြားတိုင်းကြားတိုင်းကြားတယ်ကြားတယ်ကြားတယ်ဆိုရင်ကြားလိုက်ရင်ပြောင်းရင်ကြားလိုက်ရင်ပြောင်းရင်ဟောကြားလိုက်ရင်ပြောင်းရင်ဆိုတာထဲမှာနာယုလည်းပဲအပြစ်ပဲကြောက်သွားတာပဲနောက်တစ်ခါကြားတာအပြစ်ပဲနောက်တစ်ခါကြားတာအပြစ်ပဲနာယုပဲကြားတဲ့အတန်လေးကလည်းပဲကြားရင်ပြောင်းရင်ကြားရင်ပြောင်းရင်သူလည်းပဲအသေးသေးကြီးတယ်ပဲ ကြာတိတာတွေကလည်းပဲကြာတိရင်ပြောရင်ကြာတိရင်ပြောရင်အဖြစ်ပဲကြားတယ်ကြားတယ်လည်းရှုမှတ်နေတဲ့ပုဂ္ဂိုလ်မှာမှတ်ပြီးတာလည်းအဖြစ်ကြီးတယ်ပဲကြားတယ်လို့တစ်ခါမှလိုက်အဲ့ဒါအဖြစ်ပဲနောက်တစ်ခါမှလိုက်အဖြစ်ပဲနောက်တစ်ခါမှလိုက်အဖြစ်ပဲသမာဓိညာရည်ရအားကောင်းနေတဲ့ခါကျတော့သိသင်ကြပါရဲ့သူကတော်တော်စောစောကလည်းသင်ကြရတယ်သမထနာညာ စလောက်ကလည်းထင်ကြပါလားဥရိယပြညာရရင်ဒါထင်ကြပါပဲ။အိုးဘင်္ဂညာကြတော့သူပြောကြမလို့အပြည့်သိပ်ပြီးတော့ထင်ကြတယ်သိပ်ပြီးတည်းကြီးတယ်။ကြားလိုက်ရင်ကြောင်ရင်ကြားလိုက်ရင်ကြောင်ရင်ကြားတဲ့ဥစ္စာအစဆိုလို့ရှိရင်ဖြင့်ကြားတာကပုံသဏ္ဍာန်တွေပါပေါ်လာတယ်။ဥပမာကြီးနေတယ်ဆိုရင်ဖြင့်အကောင်ကြီးကပေါ်လာတယ်ကြားတာ။သစ်ပင်ပေါ်ကဒီကိုင်းနေပါလိမ့်မယ်ဒီလိုပုံသဏ္ဍာန်တွေနဲ့ပေါ်လာတယ်ကြားလိုက်လို့ရှိရင်ကြီးနေပုံပေါ်လာတယ် လူစကားပြောလို့ရှိရင်လည်းအဲ့ဒီလူကိုတိဘူးတဲ့လူဆိုလို့ရှိရင်အဲ့ဒီလူကပေါ်လာအဲ့ဒီလူကယောက်ျားနဲ့ယောက်ျားမိန်းမနဲ့မိန်းမပုံသဏ္ဍာန်ကြီးနဲ့လူကြီးချင်းလူကြီးလူငယ်ချင်းလူငယ်ပုံသဏ္ဍာန်နဲ့တော့ပေါ်လာတယ်အဲ့ဒါကြားတာနဲ့ပေါ်လာတာနောက်သမာဓိညာရင့်လာလို့ဘင်္ဂညာကြီးရောက်တဲ့ခါကာလကြတော့အဲ့ဒီလိုပုံသဏ္ဍာန်နဲ့မပေါ်ဘူးကြားတာပဲပေါ်တယ်အဲကြားတာမှလည်းကြားပြီးရင်ပျောက်သွားတာပဲပေါ်တယ်ပြီးနေပြီအစားတုန်းကတော့ကြားဒီ နာမရူပပရိစ္ဆေဒတို့ပဲဒီမှာတော့ကြားတဲ့အတန်းအဲကြားတဲ့အတန်းအတန်းအတန်းနဲ့ကြားတာနဲ့တခါလဲကြီးနေတယ်လို့ကြီးနေသေးတယ်ဆိုတော့ပြက်ပြက်တာမထင်သေးဘူးဥရိယဗျာညာဒီငါညာဒီရောက်တဲ့ခါကာလကျတော့ကြားတာတွေကအတန်ရောကြားပြီးတာလေးရောပေါ်ပြီးတော့ပြောက်သွားပေါ်ပြီးတော့ပြောက်တော့ငါညာကြလို့ရှိရင်ဒါပြီးတော့ထင်ရှားတယ်ပြောက်သွားတာပဲသူအထယ်တည်းကိုမရှိဘူးခုန ပုံသဏ္ဍာန်တရားမရဘူးဘယ်မှမရဘူးကြားနားထဲတွေမကြားရင်ပြောရင်ကြားရင်ပြောရင်ကြားရင်ပြောရင်အပြည့်အစုံကလည်းပြင်းရင်ပြောရင်ပြင်းရင်ပြောရင်အဲ့ဒါလေးတွေသင်ကြားနေအဲ့ဒီလိုသင်ကြားအောင်လို့ဝိပဿနာကျူရတာအဲ့ဒီကြောက်လို့ရှင်တော့အမှန်ကောင်းလာပြီဝိပဿနာအဲ့ဒီလိုကောင်းအောင်လို့အားထုတ်နေရတာသိကောင်းတယ်ကွာအဲ့ဒီမှာအနိစ္စဒုက္ခအနတ္တအထူးပြောကြမလို့ဘူးမမြဲတဲ့တရားတွေပဲရှိတဲ့ရှိနေဆင်းရဲကြီးတယ်ပဲဘာမှအာမဟုတ်တဲ့တရားတွေပဲတို့မရှိလို့မသိတာဒီလိုဖြစ်ဒီလိုပြည့်နေတဲ့တရားတွေကြီးတယ်ပဲဆိုတာ ကျွင်းကျွင်းသဘောကျလာတယ်ဒုက္ခသစ္စာတရားတွေထင်ရှားလာအဲဒါသိအောင်အထုရတယ်နှာခေါင်းကနာတဲ့ခါတွေတူတူသွားကြစရာဟုတ်လားသင်ကနဲသွားတယ်နှာခေါင်းရဲ့နာရတာရဲ့နှာခေါင်းနာရရုပ်တူသွားတယ်နှာခေါင်းရုပ်နဲ့နှာခေါင်းရုပ်ဆိုနှာခေါင်းထဲမှာစိတ်ခွာတဏ္ဍရှိတဲ့နေရာလေးရှိတယ်အဲ့ဒီမှာအနံ့ကိုဖမ်းယူတဲ့ဂါဏပတာရာယုတဲ့နှာခေါင်းကြည့်ရုပ်တဲ့အဲ့ဒီမှာရှိတယ်နှာခေါင်းကွာอืม အဲနှာခေါင်းနာရနှာခေါင်းယုတ်နဲ့နာရနာရတဲ့အနံ့ယုတ်အနံ့ယုတ်ကလည်းထင်ရှားပါသူကလည်းဒီအနံ့ယုတ်ကလည်းစိနေကြည့်လို့လည်းမမြင်ရဘူးနားနဲ့အတောက်လို့လည်းမမြင်ရဘူးနှာခေါင်းကပဲပြီးနှာခေါင်းနာရနာရဆိုလို့ရှိရင်မှုရရောက်ကုန်ပါတာပေါ့နာဆိုတာနာပြီးတာကိုပြောပါတယ်နှာခေါင်းနာရယုတ်ဒုက္ခနာငါနာဒုက္ခနာပြီးရဆိုတာလေးကနန္တရားပဲအဲ့ဒီမှာလဲကောင်းတဲ့အနာနာရတာဒုက္ခဝေဒနာမကောင်းတဲ့အနာနာရတာဒုက္ခဝေဒနာ အဲဒါဝေဒနာခန္ဓာပဲအဲဒီအနာမှတ်သားတာဒီညက်ခန္ဓာအဲအနတ်နာအောင်လည်းကြောင်းညက်ဆိုင်ပေးတဲ့သဘောရှိတယ်ငခါရခန္ဓာပဲနာတိယုံညတော့ဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးပဲဒီမှာအဲတူတူသွားကြတယ်ဆွေရတယ်နှခမ်းနာယရုပ်ဒုက္ခနာငါနာဒုက္ခ နာနာကိုရှူတိုင်းရှူတိုင်းနာနာကတော့ရှူတယ်ရှူရခဲ့ပါတယ်တစ်ခါတစ်ခါရှူရရှူရလို့ချင်းနာနာကြောက်တယ်နာနာကြောက်တယ်အဲဒါတွေဒုက္ခရဲ့ဖြစ်ပြီးပြည့်နေတာဒီကအစတုန်းကတော့ကောင်းတဲ့နာလေးတွေနာရှူနေရอืมရတာရှိတယ်ကောင်းတာတော့အောင်ပဲကောင်းတာဟုတ်မလဲဆိုဖြစ်ပြီးပြည့်နေတာဘာမှသုံးကြောက်ကောင်းတော့ကောင်းတဲ့ဆိုတော့လက်ဖြစ်ပြီးအကျိုးဖြစ်တယ်ပဲရှင်းနေတော့လည်းဆက်ဆက်ယူလိုက်မှလားသူကဘာသာကြဖြစ်တာဆက်ဆရာမရှိလို့ရှိရင် ခိုက်တံလေးတွေတူတူပြက်ပြက်ကလေးတွေဆိုရင်ဘာမှသာယာကြံမရှိဘူးဖြစ်ပြီးပြက်သွားတာကြီးတဲ့ဒုက္ခဥရိယတရားပฏิပိဒနာဒိနာဒုက္ခအဖြစ်ပြက်ကအမြဲမပြတ်နှိမ့်ဆက်နေလို့နှိမ့်ဆက်နေဆိုဖြစ်လိုက်ပြက်လိုက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒါပါပဲဖြစ်ပြီးပြောဖြစ်ပြီးပြောပဲသင်ဖြစ်တဲ့ဒါပြောရှိမလဲအခုလူတွေကဂျုံနဲ့ဂျုံနဲ့မသေးလို့ဒါနဲ့နဲ့ဒါပြောရှိတာမိုးပြီးတာနဲ့သေးမိုးပြီးတာနဲ့ဒါသေးနေမယ်ဆိုရင် ဘာမှလူဖြစ်ရတာရတာရှိမှာမဟုတ်ဘူးအဲဒီလိုပဲယုံနာတရားတွေကလည်းဖြစ်ပြီးကြောက်နေတာလေဘာမှတရားတရားမဟုတ်ပြီးတော့ဒုက္ခတွေပဲဒါပဲမဲ့ပဂရိပုဂ္ဂိုလ်တွေကဒုက္ခမတင်ဘူးဒုက္ခတွေချမ်းသာတွေထင်းနေတယ်ရှားတဲ့အခါကာလကြတော့လျာရဲ့အဲသိရတဲ့အရာပါရဲ့သူကရုပ်တရားပဲလျာလျာလဲကောင်းမှရတာဖိုင်းပြတာတဲ့လျာကြီးဥစ္စာရှိအဲဒီလျာကြီးဥပ္ပေါ်ကိုရောက်လာတဲ့အရာပါလေး အချိုးအချင်းအငါဖအစအစစပြီးရတာလေသူကဖမ်းပြီးတော့ယူတယ်အဲဒီမှာရတာပြီးရဲ့စိတ်ဝิญဉာဏ်နဲ့တကွစေတသိက်ခန္ဓာတရားတွေကပြီးသွားအဲဒါလျာကယုတ်သိရတဲ့အရာကယုတ်လျာလျာသိရပါလျာရယ်သိရတယ်ဒီလိုထားမှပြင်ပါလျာသိရယုတ်ဒုက္ခရယ်လျာနဲ့သိရ လျာနဲ့ပြိယာရုပ်တို့ကလျာရဲ့ပြိယာရာရဲ့သူတို့နှစ်ခုကရုပ်အဲသိကနာလောက်ကရတာပြီးတာပါလေဒီဆိုမှလို့ရတာပြီးတာကနာလောက်ကအဲပြန်လျာပြီးရာလျာနှင်းပြီးရာရုပ်ဒုက္ခသိကနာဒုက္ခလျာနှင်းပြီးရာရုပ်ဒုက္ခ ကိုယ်ရောက်သွားတယ်။တရားနဲ့ပြရဆိုတာစားတဲ့ခါတော့ပဲဒီကနေ့စားတဲ့ခါနည်းပါရဲ့။ဒါပေမဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်စားရင်စားရင်မှတ်ပြီးတော့စားရင်အဲ့ဒီမှာအရာပါလေးတွေပေါ်ပြီးကြောက်သွားတယ်ထင်ရှားတွေ့ရတယ်။အခုတော့ဒီမှာယောဂီတွေကများနေတော့အများနဲ့စုစားတော့အမှတ်ကလည်းတော်တော်ကျဲတော့ကျဲပါလိမ့်မယ်။ကိုယ့်အကူတယောက်တည်းစားနေတာဒီမှာတချို့ ကိုယ်ခါနဲ့ယူပြီးတော့စားနေတဲ့ပုဂ္ဂိုလ်တွေတော့မှတ်ကျင်နိုင်မှာပါပဲဖြည်းဖြည်းချင်းမှတ်စားနေလို့ချင်းသမင်းတခါစားရတယ်ကြာကြီးတော်တော်နဲ့မပြီးဘူးအဲသမင်းလို့မင်းဘွယ်လို့ကြည်တာကစပြီးတော့ဖြူဝင်ရတာကိုဒီမှာအဲလက်ဒီပါရီရေစေးတာတွေတခါပါတော့နိုင်နေတဲ့အချိန်ထားပါတော့သူကပြီးပြီအကုန်လုံးပြီးပြီးသားအဲရှေ့ဘက်ကတော့မှတ်ကြရတယ်ကြီးတော့သမင်းလို့သမင်းဘွယ်ကြီးကိုကြည်တာအဲကြည်တာမြင်တာကလည်းမှတ်ရတယ် ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှတ်ပြီးတော့လက်တစ်ပါးကြွခြင်းရင်ကြွခြင်းနဲ့ကြွခြင်းနဲ့မှဆန့်ခြင်းနဲ့မှဆန့်နေဆန့်နေမှဟောကြတော့သမင်းလို့လက်နှိုက်ပြီးတော့ယူလို့ရှိရင်နှိုက်တယ်ယူရဲအာယူလာတော့မလာတော့မတယ်မတယ်ယူရဲယူရဲပဇာစီရောက်ပဇာဖွင့်တာမှရပဇာတဲ့ထိုးခွင့်တာမှရပဇာပြန်ပိတာမှရလက်ပြန်ချတာလည်းချတယ်ချတယ်အောက်ကံများတော့လည်းထိတော့ထိတယ်မှရတော့ဝါးတဲ့ခါကျတော့လည်းဝါးတယ်ဝါးတယ်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 ။ညာနဲ့စားတော်နေရတော့ဒီလောက်လည်းမှတ်နေကြမှာမဟုတ်ပါဘူး။သူကစားပေမဲ့လို့ပြင်းပြင်းချင်းနေများများမှရတော့လက်တက်တော့တက်ပါရတော့ပါရဲ့။အဲဒါကိုတယောက်တည်းနဲ့ဒီလိုပြည့်စုံစွာမှတ်နိုင်မယ်ဆိုရင်ပိုးတော့ကောင်းတာပေါ့။အဲဒါဘယ်လိုဖြစ်လာလဲဆိုကျိုးပုဂ္ဂိုလ်တွေမစားကြအောင်ဖြစ်လာဒုက္ခတွေထင်းလာ။စားဖို့ရတော့ကြောင်းကြက်စရာတွေအများကြီးရဘူး။တချို့သမင်း၄၅၆လောက်လောက်စားပြီးတော့မစားခြင်းလေးရှိတာနဲ့မစားဘဲနဲ့ကိုရက်ထားတယ်ဒုက္ခတွေပဲ ဘာမှသာယာစရာမရှိဘူး။ကျောင်းရစရာကသာပင်ပန်းပြီးတော့နေတယ်။တရားပေါ်ရောက်ပေါ်လာတဲ့အရာသာလေးတခဏလေးပဲပေါ်ပြီးပြောပေါ်ပြီးပြောဘာမှမကြောက်ဘူး။နှိမ့်သက်သာယာစရာမရှိဘူးဆိုပြီးတော့ယုံမုန်းဆက်ဆုပ်ပြီးတော့မတားရင်စိတ်တွေကြောင့်ပေါ်လာတဲ့ယောဂီတွေတော်တော်များများရှိတယ်။ကျူးစားမှတ်တဲ့ပုဂ္ဂိုလ်။အဲဝိပဿနာညာမင်္ဂလာအာရိနဝညာပိုင်းတွေရောက်နေတဲ့ပုဂ္ဂိုလ်ကြတော့အခုလိုအများနဲ့စာရင်လည်းပဲပါရမှုတွေကျင်းတယ် အဲဒီတုန်းကတော့သာတော်ရတာတွေကမနန်ကောင်းတာကိုရတာရှိတာအခုဒီမှာကျွေးမွေးနေတဲ့အလူတန်းတွေလည်းများတာနဲ့အကောင်းတွေကြီးရပါပဲနေစဉ်တွေကျွေးကြမွေးကြတာတွေဒါတွေအနတ်သားရကြတွေပေါ့သူကဟင်းတွေကလည်းသားရကြကောင်းဆုံးကလည်းကောင်းမုံကလည်းကောင်းဘုံလုံးကသားရကြတွေကောင်းနေကြီးတယ်ပဲသားရကြတွေဖြစ်နေတတိပုဂ္ဂိုလ်နေရခြင်းနဲ့ဒါတွေကသားရကြတွေကိုယ်လည်းစားနေတဲ့ခါဆိုသိကောင်းတာပေါ့သားတို့တခါတည်းမင်းချက်နန်ကောင်းအဲ အမကကောင်းပြီးသင်္ဃာပြအာရိဏနိဗ္ဗာန်ဉာဏ်ကြီးရောက်နေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒါတွေကောင်းတာရှာလို့မရဘူးဒီထဲမှာစားနေကြမှုသာစားနေရတယ်ကွာအာရဖြစ်အောင်လို့သာစားနေတယ်ကောင်းတာရှာလို့မရဘူးအဲဝါရင်ဝါရင်နဲ့ကြာပေါ်ရောက်လာရတာပေါ်ပေါ်လာလေးပြီးပြီးတော့ပျောက်သွားတယ်အရင်ကလို့တရားကြောက်ကိုရှာလို့မရဘူးအဲ့တော့ဘယ်နဲ့ဖြစ်တာလို့ဆိုယောဂီကဩတရားထုတ်နေရတာဘာမှလည်းရတာမပေါ်ဘူး ။တရားမအားမထုတ်ဘဲနဲ့မရှိမှမဘဲနဲ့ဒင်းစားရရင်သိကောက်မှာပဲလို့ဒီလိုတောင်းမှထင်ရတယ်။ဟုတ်တယ်ဟုတ်တာပဲ။ဒီတိုင်းစားရင်သူကကောင်းနေတာ။ဟိုမှာရှိမှပြီးတော့စားနေတော့ရှိကပေါ်လာတာမှားလိုက်နောက်ကပြောက်သွားလိုက်မှားလိုက်ပြောက်သွားလိုက်ပေါ်တော့ပြောက်ပေါ်တာနဲ့ပြောက်တာနှစ်ခုပဲထင်နေတာဟိုဒီတိုင်းကောင်းတဲ့ရတာတွေဘာတွေကမရှိဘူး။အဲတိရနေတာကလည်းမရှိတော့ချင်းချင်းချင်းချင်းပြောက်သွားတော့တာယာပြားဘာမှမတွေ့ဘူး။အဲဒီတော့ဖြည့်ပြီးပြည့်သွားတော့နေတဲ့တာယာဝမရှိတဲ့ဒုက္ခဆင်းရဲတွေပဲဆင်းရဲဆိုအခက်ခဲတာမဟုတ်ဘူးဒီဥစ္စာကတော့ မကောင်းတာကိုပြောတာအဲဆင်းရဲတရားတွေပဲဆိုတာတိုင်းရင်တော်ရင်လည်းကိုယ်ဝိညာဉ်နဲ့ပေါ်လာတာပါပဲကိုယ်နဲ့အတွေ့အထိကြတာကိုယ်နဲ့ထိရကိုယ်စွာကိုယ်တစ်ကိုယ်လုံးမှာကာယပတာရခေါ်တယ်ကိုယ်ကြီးရုပ်တွေအများကြီးပေါ့လေကိုယ်ကြီးရုပ်တွေอืมအဖျားလေးတနေရာလောက်ဆိုရင်ကိုယ်ကြီးရုပ်တွေအများကြီးစုပေါင်းပြီးတော့ဒီမှာဖြစ်နေတာတကိုယ်လုံးဆိုတော့အများကြီးပေါ့အတွင်းရောက်ပြင်ရောက်အတွေ့အကြုံစိုးနေတဲ့နေရာတွေအဲနေရာကမှာရှိတယ်ကိုယ်ကြီးရုပ်တွေ အဲဒီကိုကြီးရုပ်ပေါ်မှာအတွေ့အထိကလာပြီးတိုက်ခိုက်တာကိုပထဝီတွေ့ထိတဲ့အဲမှာကျမ်းမ်းတဲ့တွေ့ထိလာတိုက်တေဇောတွေ့ထိတဲ့အဲပူတဲ့တွေ့ထိအေးတဲ့တွေ့ထိနွေးတဲ့တွေ့ထိလာတိုက်ဝါရောတွေ့ထိတဲ့တောင်းနေတွန့်ကန်တဲ့အတွေ့အထိတွေလာတိုက်အဲဒါတိုက်ထိတဲ့အခါကောင်းတဲ့ထိတာလည်းရှိမကောင်းတဲ့ထိတာလည်းရှိကောင်းတဲ့ပထဝီတွေ့ထိကနူးညံ့တဲ့ချောညက်တဲ့အတွေ့အထိတွေတွေ့တဲ့အခါကလား ကိုကပူးနေတဲ့ခါကလာအေးတွေ့ထိလေးတွေ့တဲ့ခါကိုကအေးနေတဲ့ခါကလာအနွေးလေးနဲ့တွေ့တဲ့ခါကလာစသည်ဖြင့်ပေါ့လေအဲဒီကိုလွားတဲ့အာယုံနဲ့တွေ့တဲ့ခါကလာအထီကောင်းလေးတွေရှိတာပေါ့အဲဒါကိုရုပ်ပေါ်မှာအတွေ့အထိကလေးတွေကြာနေတာတကူလုံးမှာဒီမိုးရတဲ့ခါကလာပြင်မဲ့ထွက်သွားအင်းကြီးမပါတဲ့ပုဂ္ဂိုလ်ဆိုတော့ အဲပြင်မဲ့ထွက်သွားလို့ရှိရင်ကိုယ်ကမဟုတ်တွေကြားတယ်ကိုကကြားတယ်ဒီကကြားတယ်မဟုတ်တွေရှိအဲဒီလိုပဲကိုယ်ထဲမှာဒုတိယဟိုကထိတဲ့ဒီကထိတဲ့အများကြီးရှိတယ်ကိုယ်တစ်ကိုယ်လုံးဖြန့်ပြီးမှမယ်ဆိုရင်ထိရထိရထိရဆိုရင်နေရာတိုင်းကပဲရှိနေတာပဲထိလိုက်ကြောက်လိုက်ထိလိုက်ကြောက်လိုက်ထိလိုက်ကြောက်လိုက်တာအတွေ့အထိတွေအဲဒီလိုဟာတွေရှိတယ်အဲဒါကြောင့်ကိုယ်နဲ့ထိရတဲ့ကိုကြီးရုပ်ကလေးတွေကလည်းကိုယ်ထဲမှာတကူလုံးပြန့်နှံ့နေနေရာတကာမှာရှိပြီကိုယ်နဲ့ထိရထိရတဲ့ရုပ်ကလေးတွေကကိုယ်ကိုယ်တွေက လက်နဲ့လက်လက်ချင်းတွေ့တာရှိတယ်လက်နဲ့ချင်းနဲ့တွေ့တာလက်နဲ့ကိုယ်နဲ့တွေ့တာအဝတ်စားနဲ့တွေ့တာဒီအပြင်ကတွေ့တာလည်းရှိတယ်အတွင်းကတွေ့တာတွေကတော့ကိုယ်ပါးစားနဲ့အထက်နှုတ်ခမ်းနဲ့အောက်နှုတ်ခမ်းတွေ့တာတော့သွားနဲ့နှုတ်ခမ်းနဲ့တွေ့တာတော့လျာနဲ့တိုက်ထိတာတော့အဲလျာနဲ့နှုတ်ခမ်းနဲ့ထိတာလျာနဲ့သွားနဲ့ထိတာစသဖြင့်ဒီထဲမှာလည်းအများကြီးပါပဲပြီးတော့အသက်ရှူလို့ချင်းချင်းလေနဲ့ရှူတဲ့လေနဲ့နှာခေါင်းနဲ့တွေ့ထိတာရှိတယ်ဝန်နဲ့ကြောက်ပြီးတော့လေတွေ့ထိတာရှိတာပါပဲအဲဦးရဲသေးတဲ့ကြောက်ကိုယ်တို့အတွင်းဘက်ကလည်းပဲ အပါတဲ့တွေးတွေကနေပြီးတွေးထီတွေကောင်းတော့တွေးလည်းရှိမကောင်းတော့တွေးတွေလည်းရှိပြည်တော့မြဲဘူးသူကရှိတယ်ရှိတယ်ဆိုသူကဘင်္ဂဘင်္ဂညာကြော်ပြီးတော့အဲ့ဒီကြီးကမှတ်ကောင်းတဲ့ပုဂ္ဂိုလ်များဖြတ်မှလို့ရှိရင်လေထီတယ်ထီတယ်ထီတယ်ကိုယ်တကူလုံးဖြတ်ပြီးတော့မှလည်းထီလိုက်ပြောက်လိုက်ထီလိုက်ပြောက်လိုက်ထီလိုက်ပြောက်လိုက်ခါတယ်ဟာကနဲ့ဟာကနဲ့ပြောက်ပြီးတော့ဟိုနာထီလိုက်ပြောက်လိုက်နာထီလိုက်ပြောက်လိုက်နာတကူလုံးခြေောက်ကနေပြီးခေါင်းထီခေါင်းကနေပြီးခြေောက်ထီဖြတ်မှတ် ပုံသဏ္ဍာန်မရှိဘူးလက်ချေပါတွေမပေါ်ဘူးထိရလေးကပဲထိပြီးပြောက်ထိပြီးပြောက်ထိပြီးပြောက်ဟိုနာကထိပြောက်ဒီနာထိပြောက်ဒါတွေပဲတွေ့ရတယ်အဲ့ဒါတွေတွေ့အောင်လို့ကိုအထုတ်နေရတာအဲ့ဒီမှာကိုကြည်ယုံနဲ့ထိရတဲ့ယုတ်တဲ့ထိရတဲ့ယုတ်ကခုနပြောတဲ့အတိုင်းပထဝီထဲမှာကျမ်းသာတဲ့အတွေ့အထိဉာဏ်ချွန်ရတဲ့အတွေ့အထိဒီသောကုနွေအေးတဲ့အတွေ့အထိဝါရောတောင်းနှင်းထောက်ကန်တဲ့အတွေ့အထိအဲ့ဒီအတွေ့အထိ၃မျိုးအဲ့ဒါတွေနဲ့တွေ့ထိပြီးတော့ဒါရုပ်ရုပ်ပြားတွေကိုရုပ်ကလည်းရုပ်ပဲ အဲအတွေ့ထိရတာကလည်းရုပ်ပဲကိုယ်နဲ့ထိရရုပ်ဒုက္ခထိထိကနာဒုက္ခပဲထိထိတဲ့သဘောကနာဒုက္ခပဲထိတာလေးတွေကောင်းကောင်းနဲ့ဆိုးဆိုးနဲ့သူကသိပြီးသွားတယ်အဲထိထိကနာဒုက္ခပဲအဲဆိုရမယ်ကိုယ်နဲ့ထိရရုပ်ဒုက္ခထိကနာဒုက္ခကိုယ်နဲ့ထိရရုပ်ဒုက္ခထိကနာဒုက္ခ ကိုယ်နဲ့ထိရရုပ်ဒုက္ခဆိုတာအမှန်တန်ပြန့်နှံ့ပါတယ်သူကသွားတဲ့အခါမှာခြေလမ်းမှတဲ့အခါလည်းဒီခြေတော်ကနေပြီးတွေ့ထီသွားကိုယ်တော်ကနေတွေ့ထီသွားဒါတွေမှတ်နေတာပဲလက်တချီကိုယ်သက်ဆန်းတဲ့အခါလည်းလက်ထက်ချီတွေကနေပြီးတော့အတွေ့အထိတွေပဲအဲဒီမှာအတွေ့အထိတွေပဲဘိုက်ကဖောင်းတဲ့ပင်နဲ့ဆက်တွေ့ထီတာလည်းအဲဒါအတွေ့အထိတွေပဲပြည့်လိုပါပဲရိုးအတွေ့အထိတာလည်းရှိတယ်ကိုယ်မူရပြုတိုင်းပြုတိုင်းတွေ့ထီတာတွေလည်းရှိတယ်အဲဒီတွေ့ထီတိုင်းတွေ့ထီတိုင်းဟာဖြင့်တွေ့ထီရဌာနကိုကြည်ယောက်ကယုတ်တရားဒုက္ခသစ္စာပဲ တွေ့ထိရတဲ့အာယုန်တွေအတွင်းကဖြစ်ဖြစ်ပြင်ကဖြစ်ဖြစ်အဲတွေ့ထိရတဲ့သဘောတရားဘုထဘာဘုထဘာယုတ်ခေါ်တယ်အဲ့ဒါတွေလည်းယုတ်ဒုက္ခဒုက္ခသစ္စာတွေပဲဘာဖြစ်လို့လဲဆိုဖြစ်ပြီးကြောက်သွားတာပဲတတိပုဂ္ဂိုလ်တွေကလားကိုကြီးကလည်းအများအားပြီးနေတယ်ထင်တယ်ရှိရတာတွေကလည်းအများအားရှိနေတယ်လို့ထင်တယ်ဒီလိုမဟုတ်ဘူးသူကအသေးသေးကြီးတယ်ပဲအခုမှတ်နေတော့မှအဲဥရိယပြညာစာပြီးအမှတ်ညာကောင်းတော့အထူးအဖြင့်ဗင်္ဂညာစာပြီးရောက်နေတဲ့ပုဂ္ဂိုလ်တွေပေါ့လေမှတ်လိုက်ရင် ပျောက်ပျောက်သွားတာကြီးရှိတယ်ဘယ်မှတီးမနေဘူးအဲတော့ပြင်းပြင်းမှုကအမြဲနဲ့ကျက်နေလို့ကိုယ်ဆိုတဲ့ကိုယ်ကြီးဆိုတဲ့ရုပ်ကလည်းပဲမမြဲဘူးဆင်းရဲပဲအဲထိရတာတွေကလည်းပဲအတွင်းကပြင်ကရောထိပြီးပြောက်ထိပြီးပြောက်နေမမြဲဘူးဆင်းရဲပဲနောက်ထိပြီးတာလေးရတယ်ပဲထိပြီးပြီးပျောက်သွားတာလည်းသူကလည်းအဲဒီကလည်းနာခန္ဓာ၄ပါးရှိပါတယ်အတွေ့အထိကောင်းတာရှိတယ်မကောင်းတာရှိတယ်အဲကောင်းတာအတွေ့အထိတဲ့အခါကျတော့ထိလို့ကောင်းတာ က္ခဝေဒနာထိလို့မကောင်းတာဒုက္ခဝေဒနာဝေဒနာခန္ဓာနဲ့ထိလို့ထိလို့ကောင်းတာမကောင်းတာကဝေဒနာခန္ဓာအဲထိရတဲ့အာယုံမှတ်သားတာကဒိညာခန္ဓာထိရတာလေးလည်းမှတ်မိတယ်လို့အဲထိအောင်လို့တွေးထိအောင်လို့ကြောင်းညာဆိုင်ပေးတာကသင်္ခါရခန္ဓာထိတိယုံမျှသဘောကဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးပဲအဲ့ဒါကြီးအများဆုံးမှတ်ရတယ်ကိုယောဂီပုဂ္ဂိုလ်ကြီးအောင်းသာပင်သာစပြီးတာအတွေ့အထိတွေမှတ်နေတာပဲအောင်းနေမှတ်ရင်ဗိုက်ထဲကကိုယ်ကြည်ရုပ်တွေ ဘိုက်ကြီးတစ်ပြင်လုံးအတွင်းရောက်ပြင်အများကြီးဘောအတင်းမှာအဲ့ဒီမှာတောင်းနှင်းလို့ကြားတဲ့အတွေ့အထိတွေဝါရောရုပ်တွေအဲ့ဒီမှာတိုက်ခိုက်ပြီးတော့တွေ့အဲ့ဒါကထိတိရဲ့သဘောလေးရတယ်ထိတိတဲ့သဘောထဲမှာထိလို့ကောင်းတာလည်းပါတယ်မကောင်းတာလည်းပါတယ်ဝေဒနာများသောချင်းမကောင်းတာတွေနဲ့တွေ့ရပါတယ်ညောင်းတာပူဇနာချင်းခဲခဲတာတွေဆိုတာမကောင်းတဲ့အတွေ့အထိနဲ့တွေ့ပြီးတော့မကောင်းတဲ့ခံစားမှုတွေဖြစ်နေတာအဲ့ဒီထိတိတာလေးမှတ်သားတဲ့သဘောကသိဉ္ဇခန္ဓာရှိအထီးရတာလေအင်း တွေ့ထိအောင်လို့ကြောင်းညာဆိုင်တဲ့သဘောအဲ့ဒါတွေကလည်းရှိတယ်အဲတော့ထိတိယုံညသဘောထိတိတဲ့စိတ်ကလေးသူကဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးပဲတဲ့ဒါတွေကထိတိုင်းထိတိုင်းအဲဖောင်းနေပိန်နေထိုင်နေထိတယ်ကိုွေးတယ်ဆန်းတယ်စသည်ဖြင့်တွေးထိတွေမှတ်တိုင်းမှတ်တိုင်းဟာသူ့စိတ်ပိုင်းနဲ့သူဖြစ်ပြီးပြောင်းလာတယ်ပဲငန်းညာကြီးရောက်မှမနှရှင်းတယ်လက်ချေခေါင်းကိုယ် ပုံသဏ္ဍာန်ထေရဘာမှမရှိဘူးသူခိုက်တာလည်းနဲ့သူဖြစ်လိုက်ကြောက်လဲဖြစ်လိုက်ကြောက်လဲအဲ့ဒါလေးတွေရှိတယ်ဖြစ်ပြီးပြည့်တော့ဒုက္ခဆင်းရဲတရားတွေကြီးတယ်ပဲဆိုတော့ကိုယ်ပိုင်နဲ့ရှင်းပြီးတော့သိတာမနောတော်ရသွားကြအောင်လို့အရှင်ကတော့ကုန်ပါနှလုံးသိရတယ်နှလုံးရုပ်ကိုမှီပြီးတော့နှလုံးနဲ့တကွာဒီကိုယ်လုံးရုပ်တွေမှီပြီးတော့နှလုံးနှလုံးသိရနှလုံးကိုမှီပြီးတော့ကြံသိမှုတွေဖြစ်တာကြံသိမှုတွေရှုမှုတွေနှလုံးသွင်းမှုဆင်ញင်မှုတွေဖြစ်တယ်အဲတော့နှလုံးကလည်းရုပ်ဒီရမြင်ရတယ် ကြံပြီးတာတွေကလည်းအဲကြံပြီးရတာကလည်းရုပ်နှလုံးပြီးရရုပ်ဒုက္ခသိကနာယုတ်သိကနာယုတ်ပါသိကသိတာသိရတာကတော့အဲ့ဒါသိတဲ့သဘောကတော့သူကနာသဘောပဲနာဒုက္ခတွေပဲသိတာတွေရတာနှလုံးသိရယုံနာမြဲသိရတာကယုတ်ကြည်ရမဟုတ်နာနေလည်းပါတယ်သိရလည်းပါတယ် နှလုံးသိရယုံနာများယုံနာဒုက္ခသစ္စာတရားပဲသိကြတော့နာဒုက္ခသစ္စာတရားပဲအဲဆိုတော့နှလုံးသိရယုံနာများသိကနာဒုက္ခနှလုံးသိရယုံနာများသိကနာဒုက္ခနှလုံးသိရ ဒုက္ခသစ္စာတရားဓဝါ6ပါးဘူဝိပဒနာရှုနေတဲ့ပုဂ္ဂိုလ်တွေဘာတွေရှုရလဲဒုက္ခသစ္စာတွေရှုနေရတာခန္ဓာ၅ပါးဒုက္ခသစ္စာတရားတွေရှုနေရတယ်တဲ့ဖြစ်ပြီးတော့ဆင်းရဲကြီးတဲ့ပဲမရှုနိုင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေကိုပဲตายရနေတာမြင်လို့ကောင်းကြားလို့ကောင်းနားလို့စားလို့ဒုတိလို့ကောင်းယခုမကောင်းတဲ့နောင်ကောင်းနေဦးမယ်ဆိုပြီးညှော်လင်တောင်းတာတွေตายရနေကြတယ်အဲ့ဒီตายရတာသမှုရသစ္စာပဲအဲ့ဒါဒုက္ခသစ္စာနဲ့သမှုရသစ္စာကိုဥပါဒနာရှုမှတဲ့ဒုက္ခသစ္စာတွေ ဖြစ်ပြီးပြောက်သွားတယ်ဆင်းရဲကြီးပဲတဲ့ပြီးရတယ်ဒုက္ခသစ္စာပိုင်းခြားပြီးအဲဒီလိုပြီးတော့အချင်းอืมပါရနှစ်တဲ့မဲ့သမှုတရားကိုလည်းပယ်ပြီးသားဖြစ်သွားတယ်တဲ့ဆင်းရဲမှန်းပြီးတော့မနှစ်တဲ့တော့ဘူးပေါ့မကောင်းမှုလို့ပြီးသွားတော့မပါရဘူးပါရနှစ်တဲ့မှုကိုပယ်တာဟာသမှုရသစ္စာကိုပယ်ခြင်းကိစ္စပြီးပြီးတော့ပြီးတာပဲဟာဝိပဿနာရှိတိုင်းရှိတိုင်းဒုက္ခသစ္စာကိုအာရုံပြုပြီးရသမုဒယသစ္စာကိုပယ်တော့အပြင်ပြီးတယ်ပယ်တာကိုပဲပြီးတယ်လို့ခေါ်တယ်နိရောဓသစ္စာကတော့ ဒရင်ကအားဖြင့်ဒီခိုက်တာမှာကိလေသာငြိမ့်နေအမှန်ပြီးတိုင်းပြီးတိုင်းဟာအမှားပြီးပြီးဖြစ်မဲ့ကိလေသာတွေမရှိဘူးငြိမ့်နေဘုံပါအမှားပြီးတိုင်းပြီးတိုင်းအမှားပြီးပြီးဖြစ်မဲ့ကိလေသာတွေမှတ်တိုင်းမှတ်တိုင်းငြိမ့်နေတရင်ကအားဖြင့်နိရောဓသစ္စာဆက်ရောက်တယ်အဲမှားပြီးနေတာကမဂ္ဂသစ္စာမဂ္ဂရှိပါတရားပဲအဲဒီမဂ္ဂရှိပါတရားကလည်း မှတ်တိုင်းမှတ်တိုင်းလာမဂ္ဂင်7ပါးတရားမိမိတဏ္ဍာပွားနေတယ်တဲ့ကသစ္စာ၄ပါးကိုဝိပဿနာနဲ့ပြီးကိုဝိပဿနာနဲ့ပြီးတော့နောက်ဆုံးဝိပဿနာညာရင့်တန်တဲ့အခါကာလကျတော့အရိယာမညာဖြစ်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတယ်။နာယီကကြည့်သွားပြီ။အဲတရားကတော့မဆုံးတာတူလက်သင်္ကန်းနည်းနည်းဆက်ခေါ်ရအောင်။သူကဟောမှကျိုးရတယ်ကုန်နေတယ်။ဒီမှာကြအောင်ပါဘူး။ကြာနေတယ်။ဟုတ်လား။ကြာနေလို့ရှိရင်ကဲဒါပြောအောင်ပါ ပြီးပြီးတယ်ပြီးတာလည်းပြီးပါတယ်10မိနစ်လောက်ဆိုပြီးရင်ပြီးအခုဝိပဿနာရှုမှတ်နေတဲ့ပုဂ္ဂိုလ်တွေမှတ်တိုင်းမှတ်တိုင်းမှတ်ရတဲ့အာယုံလေးရောမှတ်တည်တဲ့စိတ်ကလေးတွေရောမှတ်ရင်မှတ်ရင်ပျောက်ပျောက်သွားတာတွေ့ရတယ်။ဖောင်းတယ်ဆိုရင်ဖောင်းသားလေးလည်းရွေးလိုက်ပြောက်လိုက်ပြီးလိုက်ပြောက်လိုက်ပိန်သားလေးလည်းရွေးလိုက်ပြောက်လိုက်ပြီးလိုက်ပြောက်လိုက်မှတ်တိုင်းမှတ်တိုင်းပျောက်ပျောက်သွားတာ။အဲစိတ်ကူးတာမှရင်စိတ်ကူးရဆိုစိတ်ကူးတဲ့အာယုံလည်းပျောက်သွားပြီးတဲ့အာယုံလည်းပျောက်သွားတာ။ညောင်းတာအဲပြီးတော့ ညောင်းတာပုဒ်တာနာကျင်ကြဲခဲတာဒုက္ခဝေဒနာတွေမှတ်ရင်လည်းပဲညောင်းနေဆိုညောင်းတာလည်းတော့သိတာလည်းတော့ညောင်းနေဆိုညောင်းတာလည်းပဲသိတာလည်းကြောက်နာတယ်ဆိုနာတာလည်းကြောက်သိတာလည်းကြောက်အထက်ပိုင်းညာကြတော့အဲ့ဒီလိုပဲကြောက်တယ်သာနာကတော့မကြောက်သေးဘူးအဲ့ဒီကြောက်အောင်တော့အထုရဘယ်ဟာမှတီးနေတာမရှိဘူးဒုက္ခိတာနဲ့တစ်ချက်ချင်းချင်းပျောက်ပျောက်သွားတာကြီးတွေတွေ့ရတယ်အကောင်းထဲမရှိဘူးလက်ချေကောင်းကိုဘာမှမရှိဘူးသဘောတရားလေးတွေသူဟာသူဖြစ်သူဟာသူပြည့်နေတာလေးတွေတွေ့ရတယ်အဲ့တော့ဖြစ်ပြီးပြည့်နေတော့ နှစ်သက်သာဝင်ဘာယာပေါ်မရှိတဲ့တရားတွေပဲဘာမှနှစ်သက်စရာမကောင်းဘူးဆိုတာအဲ့ဒီလိုသိရတယ်အဲ့ဒီလိုပြီးတော့ဒီတရားတွေပေါ်တာယာမေတ္တာမရှိဘူးအဲမှတ်တိုင်းမှတ်တယ်တာယာမေတ္တာငြိမ့်နေတာပဲတာယာမေတ္တာကိုပယ်ပြီးသားဖြစ်နေအဲဒါသမှုရသစ္စာကိုပယ်သွားနေပြီလားမဟာနာကိစ္စကြီးတယ်မဟာနာပရိညာလို့ခေါ်တယ်ပယ်တော့အချင်းပိုင်းခြားပြီလားပယ်တာကိုပဲသိတယ်လို့ခေါ်တယ်ဝိပဿနာခိုင်းတာတော့ဒါတော့ပဲပြီးတယ် အဲဆင်ញင်တဲ့ခါကာလဆိုရင်တော့ဖြင့်တို့မြင်လာကြတာတွေရှိရမရှိလို့မသိတာပဲမသိလို့ဒါတွေအကောင်းမှပြီးသားရနေတာဒီသားရနေတာမကောင်းဘူးဒီသားရနေလို့ပဲဘဝတွေဖြစ်နေတယ်ဆင်ញင်ပြီးတော့ဒီတာတွေရှိပါတယ်အခုကဝိပဿနာရှင်ပြီးပုံကိုပြောတယ်အဝိပဿနာရှုလို့တမာရညာရင်းလာတဲ့အခါခုနသင်္ကန်းညာနဲ့ဗရညာအာရိနောအနေပင်နဲ့မုသုတ္တမြတ်တန်ဒီသင်္ကန်းကိုညာမြင်ဟောတဲ့အခါတော့ဒါတွေပုံဟောရအဲဒီယုံနာတွေဖြစ်ပြနေတာတွေ အမှန်တိုင်းပြီးတော့ညင်းငွေတော့စွန့်လွတ်လို့လည်းစိတ်ဖြစ်စွန့်လွတ်နိုင်အောင်လည်းဆက်ပြီးကြိုးစားတဲ့အခါသင်္ခါရတွေလစ်လျူရှုနိုင်တဲ့သဘောကြောက်အဲဒီလိုလစ်လျူရှုနိုင်လို့မယင်ပြီးရင်မယင်ပြီးရင်နဲ့နောက်ဆုံးကျယုံနာသင်္ခါရငြိမ်းတဲ့သဘောကိုဆက်ရောက်သွားတယ်တဲ့ဒါဆက်ရောက်ပြီးသားပုဂ္ဂိုလ်တွေပြီးမှာပေါ့မယင်မယင်ရောက်သွားတယ်အဲမှတ်ပြီးရတဲ့အာယုန်တွေလည်းမရှိဘူးမှတ်ပြီးတဲ့သဘောလည်းမရှိဘူးစဉ်းစားဆင်ခြင်နေတာလည်းမရှိဘူးအကုန်လုံးယူပြက်လိုက်တယ်လို့စိတ်သုံးပြီးတော့သွားတဲ့သဘောလည်းရောက်နိဗ္ဗာန်ကိုအရိယာမဖြစ်မျက်မှောက်ပြုသွားတဲ့ အဲဒီယုံနာသင်္ခါရတွေငြိမ်းတာကနိရောဓသစ္စာငြိမ်းတာပဲနိရောဓခေါ်တာပဲချုပ်တာငြိမ်းတာနိရောဓခေါ်တယ်အဲနိရောဓသစ္စာပဲအဲချုပ်ငြိမ်းရရောက်သွားတာအမေဃသစ္စာပဲသမာဓိတိအမှန်မြင်တယ်ဆိုတာကမြင်တာပဲယုံနာသင်္ခါရငြိမ်းတာပဲသူတို့စဉ်းစားလို့တော့မရဘူးအဲရှင်ရင်ရှင်နဲ့သူ့အချိန်ကြမှာသစ္စာရောက်တယ်နိရောဓသစ္စာမြတ်မပြုသွားတဲ့နိရောဓသစ္စာမြတ်မပြုလို့ရှိရင်အဲဒီမှာသမာသင်္ကပ္ပနိရောဓသစ္စာမြတ်မပြုနိုင်အောင် ကျွညွတ်တဲ့သဘောကြံတဲ့သဘောလည်းတည်းပါတယ်အာထုတ်တဲ့သဘောသမာဝါယမှာလည်းပါတယ်မှတ်ရတဲ့တတိလည်းပါတယ်အဲစူးစိတ်တည်ကြည်တဲ့သမာဓိလည်းပါတယ်မဲ့ခင်၅ပါးပဲအဲ့ဒီ၅ပါးနဲ့နိဗ္ဗာန်အာပြုဖြစ်လိုက်တော့ဒုစရိုက်ဒုရဇီဝတွေမပြုလုံနိုင်တဲ့သဘောတွေတဲ့သမာဝါစာသမာကမ္မနာသမာဇီဝဆိုတဲ့မဲ့ခင်ရှိပါတဲ့ဒီထဲမှာပြစ္ဆာပြီးပြီးပါသွားတယ်တဲ့အဲ့ဒါကမေဃသစ္စာပဲမေဃသစ္စာကနိဗ္ဗာန်မျက်မှောက်ပြုတော့အပြင်ပြီးသွားတယ် အဲဒီသစ္စာလေးပါးတရားကိုဝိပဿနာအစဉ်တိုင်းရှုနေတဲ့ပုဂ္ဂိုလ်ကဘုံသာတွေ့ပြီးပြီးတော့သွားတယ်အဲဒီတော့တွေ့ပြီးသွားလို့ရှိရင်တော့ဘုရားတရားသံဃာကိုယုံကြည်မှုကိုယ်ဝယ်မှုဟာမပြတ်တော့ဘူးတဲ့။ဗရဏဂုံနဲ့မြဲတည်သွားတယ်။အဲဒါကဒိဋ္ဌဗရဏဂုံခေါ်တယ်။ညစဉ်ကတည်းကနည်းနည်းဆက်ဟောပါမယ်။မိသားကလေးနည်းနည်းလိုနေတယ်။ဒါမှသုခလာတယ်ဘူး။ တရားတရားသံဃာကိုယ်ဝေရာဟုစိကပါဠိဆိုတာသုတ္တတရမေကောအဲဝိပဿနာရှုလို့နိဗ္ဗာန်တွေ့မြင်ပြီးတော့ယုံနာဒုက္ခသစ္စာတွေပိုင်းခြားသေးရဲ့အဲပြင်းတရားတွေပဲပိုင်းခြားသေးတယ်အဲဒီဒုက္ခသစ္စာတရားတွေပါရပြီးတော့နေတဲ့သမှုရသစ္စာကိုပယ်တယ်အဲယုံနာဒုက္ခသစ္စာတရားတွေငြိမ့်သွားတဲ့သဘောနိရောဓနိဗ္ဗာန်ကိုကိုယ်တို့မျက်မှောက်တွေ့သွားတယ်နိဗ္ဗာန်နဲ့ရောက်သွားတယ်လို့တွေ့တယ်အဲဒီ နိဗ္ဗာန်ကိုမြင်မောက်ပြီးသောအာဖြင့်သမာဓိတိဆိုင်တဲ့မဂ္ဂင်7ပါးတရားမိမိတဏ္ဍာအဲ့ဒီခိုက်တာလေးမှာပြည့်သွားတဲ့မဂ္ဂင်7ပါးတရားမိမိတဏ္ဍာပွားပြီးသားဖြစ်ပါတယ်အဲ့ဒါမေရသစ္စာအဲ့ဒီသစ္စာလေးပါးတရားသိမြင်လို့ရှိရင်ဒါကဒိဋ္ဌသရဏဂုံတဲ့တရားမပြတ်တော့ဘူးတဲ့သောတာပန်ဖြစ်သွားတာကိုပဲပြတ်တော့မလို့ဒီဘဝလည်းမပြတ်ဘူးနောက်ဘဝလည်းမပြတ်ဘယ်တော့မှမပြတ်တော့ခိုင်မြင်သွားတယ်ဒါလည်းဒီကနေ့မှာဆက်ဝါရအောင်ဧတံခောသရဏံခေမံဧတံသရဏမုဒ္ဓမံ

အဘဒုက္ခအလုံးစုံသောဆင်းရဲမှုတွေများမှာပါမဟုတ်သတိလွန်မြောက်ရလေတော့ဒီအဲဒီသစ္စာလေးပါးတရားကောင်းကောင်းသိသွားလို့ရှိရင်လွန်မြောက်တာပဲအရဟတမရတဝေရောသိသွားရင်လွန်မြောက်တဲ့အဲဒီရောက်အောင်လို့အာထုံနေရတယ်။အဲဒီငါကြတို့ကရှိမှာမဟုတ်ဘူးခင်ဗျာ။ဒါတို့ရုပ်ပဲဟောထားလိုက်။အဲဒီငါကျွန်တော်နည်းနည်းပို့ပြီးတော့ဟောရအောင်။ဉာဏ်နဲ့ပုဂ္ဂိုလ်တွေဟောရအောင်။ဒီအသိဉာဏ်နဲ့နာရီသိ။ယနေ့ခု၌ကျွန်ုပ်တို့ ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝိယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ရှိသောဒီကောင်းမှုပေါင်း၏ဘုရားကကိုအမိအဖတို့အား ပေးဝေပါကုန်၏ဝေမျိုးတို့အားမြတ်ပေးဝေပါကုန်၏ဤရနိုင်ရောက်ရှိနေသောသူပရိသတ်နတ်ပရိသတ်ပေါင်းအားမြတ်ပေးဝေပါကုန်၏လုံးစုံသောအတ္တဝါပေါင်းတို့အား